တာမန်ကြည့်ရင်တော့အားကြစရာတွေရှိပေမဲ့တကယ်တမ်းကတတိုင်းပြည်လုံးရဲ့ကိစ္စကိုဘုရင်ကခေါင်းခံရတာဆိုတော့သူ့ရဲ့လုပ်ငန်းနဲ့နော်ကြီးကျယ်မှုအလျောက်ပဲမိမိကစဉ်းစားကြရည်ဖြစ်လာလိမ့်မယ်ဖြစ်လာတော့ဘယင်စီစိန်နဲ့ပတ်သက်တဲ့ကာမဂုဏ်စီစိန်တွေကိုလည်းပဲနော်ပေါ်လာတာလည်းရှိကောင်းရှိနိုင်တယ်ပြီးတော့မှဘယင်ဆိုတာကတိုင်းပြည်တစ်ပြည်နဲ့တစ်ပြည်တိုက်ကြခိုက်ကြ နော်နယ်ချက်ကြတော့တတ်တာဖြတ်တာတွေလည်းပေါ်ချင်းပေါ်မှာပဲဒါပေမဲ့မိမိတွေအတိုင်းပြည်ထဲမှာစိုးသားတဲ့သဘုံတကန်တွေနော်တခုတမျှတွေကိုနှက်ကွက်ရတာတွေလည်းရှိမှာပဲဒါကြောင့်မလို့နော်ဗျာပါဒဆိုတဲ့တပ်ဖြတ်ညင်းဆဲတဲ့အဝိတ္တတွေလည်းပေါ်တတ်တယ်ဒုရမောရဲ့လှရှင်လည်းပဲသူတစ်ပါးတွေကိုနှိမ်နှင်းရတဲ့နော်ဒီဒေါသမျိုးပေါ့ဒါတွေလည်းဝိဟိန္ဒဆိုတာညင်းဆဲတာညင်းဆဲတဲ့ဟာမျိုးလည်းပေါ်တတ်တယ်အဲ့တော့မေဂိယယဟအဲ့လိုပေါ်ခဲ့ဘူးတဲ့သူက ဘဝများစွာကနော်သူတရားထုတ်ခြင်းလားကြီးရဲ့ဆိုတော့မြက်ကန်းတစ်ပြမှာတာတရရတရဥယျင်တွေ့လို့ဆွမ်းကံပြန်အဲ့ဒါလေးတွေ့လို့ဖះလျှောက်တယ်ဖះကသူကဒီနေရာမှာသူတရားကလည်းမရင်သေးတာတကြောင်သူကဒီတဥယျင်ကိုတွေ့တော့သူမြင်တာကမြက်ကန်းတစ်ပြတရဥယျင်တာတရရနဲ့တိတိဆိတ်ဆိတ်တရားထုတ်ရမယ်လို့ထင်တာဒါပေမဲ့ဘဝပေါင်းများစွာအဲ့ဒီနေရာမှာတိုင်းပြည်ဖြစ်တော့အဲ့ဒီတိုင်းပြည်မှာသူကဘယင်ပေါင်းဘယင်ကြီးပဲအကျင်900လောက်ဖြစ်ခဲ့ဘူးတယ်ဒါကြောင့်မလို့ဒီနေရာကသူ့စိတ်ထဲမှာမြင်တာနဲ့ဆွဲလန်းသွားတာ ဒါတော့သူထင်တာကဒီနေရာကตายရတော့ตายရပြီးတိတ်ဆိတ်တဲ့အတွက်တရားထိုင်ရင်ကောင်းတယ်တရားရလိမ့်မယ်လို့ထင်တယ်အမှန်ကမဟုတ်သူကတဏှာနဲ့ကြိုက်နေတာအတွင်းကံကတဏှာကြောင့်ကြိုက်တယ်ဒါကိုဘုရားသိတယ်တရားလည်းမရင်သေးတာတရားเนาะအကြိုက်တာလည်းတဏှာနဲ့ကြိုက်တာဖြစ်တဲ့အတွက်သူ့ရဲ့ဘယင်တုံးကဘယင်ဖြစ်ခဲ့တဲ့အချိန်တုန်းကဟာတွေကအတွေးတွေဝင်လိမ့်မယ်ဆိုတာသိလို့တားတယ်မရဘူးသူကเนาะဘုရားအတင်းအရမရှင်ဘုရားကတော့ဘုရားဖြစ်ပြီကို နော်ဘာမှလှုပ်ရှားကိစ္စမရှိတော့ဘူးဒီပြီးတော့ဘာမှမဖြစ်သေးတော့လောကကျင့်အောင်မကျင့်အောင်မဆိုတော့ဘုရားနဲ့ဂလန့်တိုက်ပြီးတော့မှတပိတ်ကိုဘုရားအပ်ပြီးတော့မှသူသွားတာနော်ဘုရားတားတာနေပါအောင်ကွာနောက်ထပ်အဲဝေယဝဆလုံးမဲ့သူလေးရအောင်စောင့်မအောင်ဆိုသူမစောင့်ဘူးအဲ့ဒါနဲ့သွားလဲအားထုတ်တယ်ဟိုတယ်လဲရောက်မကြပါဘူးသူဘယင်ဖြစ်ခဲ့တော့ကဒီနေရာတွေမှာဥယျင်ဆိုတော့ဒီနေရာတွေမှာကသူတို့ကဒါဖတ်ပဲလေနော်ဖတ်ဆိုတော့ဘယင်တွေကအပန်းဖြစ်ကြမယ် ဟောအဲပျော်ပွဲစားထွက်လာမဲ့မိဖုရားတွေနဲ့သူ့ရဲ့အချွေရန်းနဲ့အဲ့ဒီထက်မှပျော်ပျော်ပါးပါးနေကြမယ်အဲ့ဒီလိုတွေနော်သူကသူကြောက်ဖြာကြီးတစ်ခုရှိတယ်အဲ့ဒီကြောက်ဖြာကြီးပေါ်မှာပဲသူကကြာကြာနာနာပြင်ဆင်ပြီးတရားထုတ်တော့တရားအာယုပြုတာပဲရှိသေးတယ်အခုနကသူဘယင်ဖြစ်တုန်းကခံစားခဲ့တဲ့ကာမဂုဏ်စည်းစိမ်တွေဘယင်ရဲ့စည်းစိမ်တွေပေါ်လာအတခါတလေကြတော့နော်တိုင်းတိုင်းပြည်အချင်းချင်းဘယင်အချင်းချင်းတွေကတိုက်ကြခဲ့ကြတော့ အဲ့ဒီလိုမျိုးဗျာပါဒဆိုတာတတ်မယ်တိုင်မယ်ဟာတတ်မယ်ဖြတ်မယ်ဆိုတဲ့အတွေ့တွေပေါ့တခါတလေကြတော့တိုင်းပြည်ထဲမှာမငြိမ်မသက်တပုံတကန်တခုတည်းများတွေကိုအပြစ်ပေးရတာတွေပေါ့အဲ့ဒီလိုနဲ့တရားကို လုံးဝထိုင်လို့မရဘူးအဲ့ဒီလိုမျိုးအတွေ့တွေပေါ်တာဒါတော့အတွေ့ဟာကမ္မထမ်းရဲ့ယောဂီရဲ့ဟောရန်သူပဲနော်ထိုင်လိုက်တာနဲ့မိမိကတန်တရားကပါတဲ့အတွေ့ကလည်းပဲဒီဘဝကိုနှောက်ရှက်တတ်တာရှိသလို ဒီဘဝမှာရှိနေတဲ့အတွေးကလည်းပဲမိမိတို့ရဲ့စိတ်ထဲမှာစွဲစွဲမြဲမြဲနဲ့နော်တိထားမြင်ထားတွေ့ထားတော့ဒီအတွေးပုံရိပ်တရားကိုယ့်ရဲ့ဒီတင်ညက်ခန္ဓာထဲမှာဖိုင်ကြီးနဲ့ထက်သိမ်းထားတာအများကြီးပဲမျိုးလုံးလေးမိလိုက်တာနဲ့အဲ့ဒီဖိုင်တွေအကုန်ပွင့်လာတာပဲနော်ဖိုင်တွေပွင့်လာတယ်ဒါကြောင့်မိမိတို့ကငါတရားအထုတ်တဲ့ချိန်ခါမှာ နော်ဘယ်ကဲ့သို့သောအကြောင်းအရာကိုမှ နော်မတွေ့ဘူးလို့ဒီလိုလဲမာတုဒဒနာမင်းကြီးရဲ့ပုံစံမျိုးအတူယူပြီးတော့မစိတ်ထက်လည်းဆုံးဖြတ်ထားပါနော် စိတ်ကိုလည်းပြောပြမထားဘူးငါတော့တရားပဲကျန်တာဘာမှမလုပ်ဆိုအဲ့ဒါလိုလေကိုကိုကိုတင်းထားရင်တော့ပေါ်လာတာနဲ့သူဘက်ခနဲ့ဆိုမှတ်ပြီးသားလည်းဖြစ်တယ်အဲပေါ်ခဲ့ရင်လည်းအချိန်တူတူနဲ့ပျောက်သွားတတ်တယ်အဲ့ဒါလိုလေကိုကိုကိုဒိဋ္ဌံထားပါပေါ်ပြီးဆိုလို့ရှိရင်လည်းပထမပိုင်းမှာမိမိအတွေးပေါ်ရင်အတွေးစိတ်တွေပေါ်ခဲ့ရင်အဲ့ဒီတွေးစိတ်ကိုမှတ်တဲ့အခါမှာပုံမှန်မှတ်နေကြလိုမျိုးเนาะမမှတ်ရဘူးအတွေးဆိုတဲ့သဘောမျိုးကကိုယ့်ဘက်ကပြော့နေလို့ရှိရင် तू ကတော်တော်နဲ့မထွက်တော့ဘူး မထွက်တော့အတွေးလေးကိုပေါ်ပြီးဆိုအော်ဒါငါမှအတွေးဝင်ပြီဆိုပြီးတော့မှရှုရမှတ်တဲ့မူရင်မူလကမ္မထံကိုခဏထားခဲ့ဝင်လေထွက်လေသောလကောင်ဖောင်းတဲ့ပင်တဲ့သောလကောင်ခဏထားပြီးတော့မှအတွေးအာယုံပေါ်ကိုစိတ်ကိုစုဘာတွေတွေးတယ်လဲလို့အဲ့ဒီတွေးတဲ့အကြောင်းကိုမစင်စားပါနဲ့ငါခုဖြစ်နေတာစိတ်ကတော့ထွက်နေပြီတွေးနေပြီအကြောင်းကိုစဉ်းစားစရာမလိုတွေးစိတ်ကလေးကိုဖမ်းတွေးစိတ်တက်တက်ကိုဖမ်းပြီးတော့စိတ်ထွက်တယ်ထွက်တယ်တွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်စသဖြင့်ကြိုက်တဲ့တစ်ခုခုနဲ့မှတ်မှတ်တဲ့ခါမှာ တွေးတယ်တွေးတယ်လို့ဒီလိုဖြည်းဖြည်းမမှတ်နဲ့တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်စိတ်ထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်လို့တခါတော့ပရိစီလေးတွေတစ်ခုနဲ့တစ်ခုဇယ်ဆက်ပြီးတော့ကတ်နေသလိုမျိုးမှတ်ရတယ်စိတ်အဆိုးလေးလည်းထည့်ပြီးအဲ့ဒီချိန်ကြတော့စိတ်ညင်ရင်တော့စိတ်အဆိုးကလိုချင်မှလိုမှာဒါပေမဲ့စိတ်ကထွက်ပြီးဆိုရင်ကိုကအကူအညီလိုးလာပြီဒါတက်ကူလိုတယ်လို့ခေါ်တယ်တက်ကူကဘာလဲဆိုရင်စိတ်ထဲကနေပြီးတော့မှ ဆိုပေးတာ ပါဇက်ကဆိုထားတာမဟုတ်ဘူးစိတ်ထဲလေးကနေပြီးတော့ထွက်တယ်ထွက်တယ်ထွက်တယ်လို့စိတ်အဆိုလက်နဲ့ထွက်နေတဲ့စိတ်ကလေးကိုအာယုံပြုပြီးတော့ခတ်တင်းတင်းကလေးခတ်တွတ်တွတ်ကလေးမှတ်ပေးရပါတယ်ပျော့ပျော့လေးမမှတ်ပါနဲ့ကြဲကြဲမမှတ်ပါနဲ့ခါတိုင်းကတော့ပုံမှန်သူကဖောင်းတဲ့ပိန်နဲ့ဆိုတာဖောင်းတာနဲ့မှတ်တာနဲ့ပိန်တာနဲ့မှတ်တာဝင်လေထွက်လေမှတ်တယ်ဆိုလဲဝင်တာနဲ့မှတ်တာနဲ့ထွက်တာနဲ့မှတ်တာအဲ့လိုကြိုက်အောင်စောင့်ရပါတယ်သူမှသူကသူ့ရဲ့သွားနေတဲ့ဟောဘာခေါ်မလဲချိန်ကြိုက်တဲ့ချိန်သီးလေးလိုအဲ့ဒီအဲ့ဒီလိုက်ကလေးလိုက်မှတ်တာ ဒါပေမဲ့စိတ်ထွက်စိတ်ထွက်တဲ့ထွက်စိတ်ကြတော့အဲ့ဒါလိုစောင့်ရှာမလို့ဘူးစောင့်ရှာမလို့တဲ့အတွက်ကြောင့်လည်းမိမိဘက်ကအရှင်လေးနဲ့နာနာလေးတင်ပေးရတယ်ထွက်တဲ့ထွက်တဲ့ထွက်တဲ့ထွက်တဲ့တော့ပြေးတယ်ပြေးတယ်ပြေးတယ်ပြေးတယ်စသဖြင့်တွေးတယ်တွေးတယ်အဲ့ဒီလိုမျိုးလေးခတ်ခတ်တုတ်တုတ်ကလေးမှတ်ပေးရတယ်စိတ်အဆိုးလေးကုပေးပါအဲ့ဒါဆိုလို့ရှိရင်စိတ်ထွက်စိတ်ပြေးကတိတ်ကြကြမနေဘူးနော်ပေါ်ခဲ့တယ်ဆိုရင်လည်းနောက်တစ်ခါပေါ်လဲအဲ့ဒီနီးနေတာကျင်တော့ဘာဖြစ်လဲလဲဆိုတော့စိတ်ထွက်စိတ်ပြေးကအမတန်မှထင်းရချိုးရခက်တယ်မိမိက အတွေးကိုလက်ခံလိုက်ပို့ဆိုးရောဒါကြောင့်မလို့ဒီလိုဧည့်သည်မျိုးကိုမိမိကလက်လက်မခံနဲ့နော်မျော်လဲမမျော်လဲနဲ့လက်လက်မခံနဲ့ဒါတော့လာလို့ရှိရင်ငါလောက်ရမှာကမှတ်ရမယ်နော်နော်ဒါတော့ဒီတန်တန်ဝါအစ္ဆတံဥဒိစ္စကုတ်ကုတ်ဆံမိမိရဲ့ခန္ဓာကိုယ်မှာနော်အောဥဒိစ္စဆိုတဲ့ပြန့်လွတ်မှုဖြစ်ပြီဆိုရင်တဲ့အဋ္ဌိမေအစ္ဆတံဥဒိစ္စကုတ်ကုတ်ဇန္တိပဇာနာတိငါတန်တန်တော့ စိတ်ပြတ်တာတော့ပေါ်နေပြီစိတ်ထွက်တာတော့ပေါ်နေပြီလို့တီးတယ်အဲ့ဒါတော့တီးဆိုတဲ့နေရာမှာကထွက်စိတ်ကလေးတတ်တတ်ပြေးစိတ်ကလေးတတ်တတ်เนาะတွေးစိတ်ကလေးတတ်တတ်ကိုယူတာကိုပြောတာပါတွေးတဲ့အကြောင်းအရာတွေထည့်မယူရဘူးတွေးတဲ့အကြောင်းအရာကိုဖယ်ထုတ်ပလိုက်ခါထုတ်ပလိုက်เนาะတွေးစိတ်ကလေးတတ်တတ်ကိုပဲတွေးတယ်တွေးတယ်လို့ပြင်းခတ်နာနာလေးမှတ်ပြီးပါခတ်မြန်မြန်လေးလည်းမှတ်ပြီးပါ မှတ်တဲ့အခါမှာစိတ်အဆိုးလေးလည်းထည့်ပြီးပါအဲ့ဒါဆိုလို့ရှိရင်တွေးတဲ့စိတ်ကနဲလာလိမ့်မယ် ပေါ်ရင်တောင်မှ အရင်အရင်လောက်ဩမသိမပြင်းတော့ဘူးခတ်တူတူဖြစ်လာလိမ့်မယ်အချိန်လဲတူလာလိမ့်မယ်ပျော်လဲပျော်လာလိမ့်မယ်အဲကြောင့်မိမိကမှတ်တဲ့ခါမှာတင်းတင်းရင်းရင်းလေးမှတ်ပြီးပါခတ်တူတူကလေးမှတ်ပြီးပါအဲ့ဒီချိန်ခါမျိုးမှာစိတ်ဆိုးလေးထည့်ပြီးပါနော်အဲ့ဒါဆိုလို့ရှိရင်တွေးစိတ်ဟာပေါ်ခဲ့ရင်တောင်မှပဲတပြည့်ပြည့်နဲ့ဒီဟောရော့ရော့လာလိမ့်မယ်ပေါ့ပေါ့လာလိမ့်မယ်သေးသေးလာလိမ့်မယ်ပေါ်လို့ရှိရင်လည်းပဲငါစိတ်တွေထွက်လိုက်တာလို့မတွေးပါနဲ့အဲ ထွက်စိတ်ဟာမှတ်စရာအာယုံတစ်ခုလိုပဲစိတ်ကထားပါဒါတည်းပုံမစင်စားပါနဲ့နော်လူတိုင်းလူတိုင်းမဟုတ်ဘူးစိတ်စိတ်ရဲ့သဘာဝကိုမှထွက်တယ်ပြေးတယ်လို့ရှိပြီးသားငါစိတ်ကပြေးတယ်လို့သွားမတွက်ပါနဲ့ငါစိတ်လည်းမဟုတ်ပါဘူးစိတ်ကစိတ်ပါပဲနာနန္တရားတက်တက်ပါငါငါငါဟာလည်းမဟုတ်ပါဘူးငါလည်းမပိုင်ဆိုင်ပါဘူးစိတ်ကစိတ်သဘာဝအတိုင်းသူ့ကိုဘယ်သူမှထိန်းချုပ်လို့မရဘူးထိန်းချုပ်လို့ရတာကအတိနဲ့တတိပဲရှိတယ်ဒါကြောင့်မလို့သူ့ကိုသွားပြီးတော့မှငါဟာလို့သွားမတတ်ပါနဲ့သဘာဝတရားအဖြစ်လက်ခံလိုက်ပါ တဘာဝတရားဖြစ်ရှုမြင်သုံးသပ်ပါဒါစိတ်ထွက်တာစိတ်ညစ်စရာမဟုတ်ပါဘူးငါသူ့ရဲ့တဘာဝလေးကိုစတွေ့ပြီနော်ဆရာတော်တွေပြောပြောနေတဲ့စိတ်ဆိုတာပြေးတတ်တယ်ဟေ့မြောက်လိုပဲအငြိမ်မနေဘူးခဏခဏပြောတာငါတော့တွေ့ပြီဟေ့လို့ဝမ်ပန်တတာလက်ခံပြီးတော့မှသာလေမိမိကဝေဒရာလေးတင်းပြီးတော့ခမြန်မြန်လေးအဲတွတ်တွတ်ကလေးမှတ်ပြီးပါထွတ်တက်ထွတ်တက်ထွတ်တက်ပြေးတယ်ပြေးတယ်လို့နော်အဲဒီလိုမှတ်ပြီးလို့ရှိရင်စိတ်ကမကြခင်ငြိမ်သွားပါလိမ့်မယ်အဲတော့အဲစိတ်ထွက်တဲ့ စိတ်တွေ့တဲ့ဟာပေါ်တိုင်းပေါ်တိုင်းမိမိတို့ကအဲ့ဧကဲ့သို့သောနေ့ဖြင့်ရှုမှတ်ပေးကြပါယောဂီပေါင်းတို့ဒလန်တစ်ချက်မှတ်ပြီးလို့15မိနစ်လောက်ကြာပြီးနောက်ပိုင်းကြာမှနှစ်ချက်တော့လကောင်းသုံးချက်တော့လကောင်းအဲ့လိုမှတ်ပါပထမပိုင်းမှာခန္ဓာကိုယ်ရဲ့အကြောချင်းများဆန်လဲဆန်သွားအောင်ဆဲလဲရှင်းသွားအောင်တစ်ချက်ကနေပဲစပြီးတော့ဖြည်းဖြည်းချင်းမှတ်ကြပါဒီမိမိတို့စာဝယ်တောက်ဖွဲ့ကိစ္စအတွက်ဘောဇင်တို့ပြင်စရာရှိရင်စင်တိုင်းခွဲပြီးလို့ နောက်ပိုင်းကျမှလုပ်ပါတတ်နိုင်ရင်တော့7နာရီထိပဲစဉ္ညာလျှောက်7နာရီခွဲပြီးလို့နောက်ပိုင်းကတော့ကိုယ်လှုပ်ရှားရှိရင်တော့အဲအိမ်တွဲဝိပဿနာလို့ဆိုတဲ့အတိုင်းပဲလှုပ်ရှားရှိခဲ့ရင်လည်းပဲတတိကလေးနဲ့ထားပြီးတော့လှုပ်သွားလို့ရှိရင်တရားရောအလုပ်ရောနှစ်ခုလုံးပြီးသွားပါလိမ့်မယ်ဒါကြောင့်လှုပ်ရှားရှိရင်လည်း7နာရီခွဲပြီးနောက်ပိုင်းမှာပဲတတိမတ်ကလေးနဲ့လှုပ်ကြပါအခုကတော့စဉ္ညာပထမအနိုင်7နာရီခွဲထိအောင်ပြည့်အောင်လျှောက်ပေးပါတရားထိုင်တဲ့အခါမှာ တရားလုံလုံနေတာဒီပင်လျက်မဂ္ဂင်၈ပါးကိုဖြစ်နေတာပဲเนาะအဲ့တော့မဂ္ဂင်၈ပါးမှာ၃ပါးကမိမိတို့ဒီလာ ယူတဲ့အချိန်ကနေသူကဖြည့်ပြီးပြီเนาะဖြည့်လိုက်တဲ့အတွက်ကြောင့်မလို့ဒီလာယူတော့ငါကိုဘဒီလာယူတဲ့အချိန်တော့ငါမဂ္ဂင်၈ပါးမှာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့မဂ္ဂင်၃ပါးသူကြိုဖြည့်ထားရတယ်သူဖြည့်တဲ့မဂ္ဂင်မျိုး တမ္မာဝါစာဆိုတာကမုသာဝရတိခါဘုတ်ကိုဆိုလိုက်တဲ့အခါမှာတမ္မာဝါစာတိခါဘုတ်သူကတမ္မာဝါစာမိခင်လိုလိုပြည့်သွားတယ်မုသာဝရဆိုတာကတော့မုသာဝရပိတုနာဝါစာပရုဒဝါစာတမ္မပလာပလိန်ပြောတာနော်သူများတွေကိုတယောက်နဲ့တယောက်ချစ်ခင်ညီညွတ်မှုကွဲအောင်လို့ဂုံးတိုက်တာနော်ကြမ်းကြမ်းတမ်းတမ်းပြောတာအကျိုးမရှိတဲ့စကားပြောတာ အဲ့ဒါမုသာဝရတိခါဘုတ်အောင်မှာဝစီကနဲ့ပတ်သက်တဲ့၄မျိုးရှိတယ်အဲ့ဒါကလုံသွားတယ်တပိတော့လိန်လေပြောဆိုခြင်းမှရှောင်ခြင်းပါတယ်ဆိုတော့ခေါင်းကိုပြောလိုက်တာသူ့အောက်ကချမ်းချမ်းတန်းတန်းပြောတာတယောက်နဲ့တယောက်ခွဲပြအောင်ဂုံးတိုက်ပြောတာအကျိုးမရှိတဲ့စကားပြောတာကသုံးပါပါသွားပြီးသားပါသွားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့မုသာဝါဒမှာရှောင်ကျင်တယ်လို့ပြောလိုက်တာနဲ့အဲ့ဒီဝီစီက၄ပါးလုံးကရှောင်ကျင်တယ်လို့ပြောတာအတူတူဖြစ်သွားတယ်ဒါတော့ တမ္မာဝါစာကောင်းသောစကားကိုပြောဆိုခြင်းဆိုတာဘာလဲဆိုရင်အဲ့ဒီမကောင်းသောစကားပြောဆိုခြင်း၄မျိုးကရှောင်တာကိုကောင်းသောစကားပြောဆိုခြင်းလို့ဆိုတာပဲအဲ့တော့မိမိတို့တိလဆောက်တည်လိုက်တဲ့အခါမှာတိလယူထားတဲ့ပုဂ္ဂိုလ်တယောက်ကမေခင်ကိုနော်မေခင်မြောက်တဲ့တိလလို့ခေါ်တာပေါ့နော်တိလဆောက်တည်ပြီးလို့ရှိရင်တိလဆောက်တည်ပြီးတာနဲ့မပြီးဘူးမိမိကဩတိလဆောက်တည်တယ်ဆိုတာကကိုယ်နဲ့နှုတ်ကိုဆောင်ထိန်တယ်လို့ပြောတယ် ဒါတော့ကိုနဲ့နှုတ်ကိုဆောင်ထိန်တယ်ဆိုလို့ရှိရင်အခုနှုတ်ကိုဆောင်ထိန်တာကတော့မုတာဝါဒတိခါဘွေအောက်မှာပါသွားတယ်နော်နှုတ်ကိုဆောင်စည်းခြင်းက လိန်ပြောတာကြမ်းကြမ်းတမ်းတမ်းပြောတာသူတို့ဘာတွေညှဉ်းညွတ်မှုကွဲပြားအောင်ဂုံးတိုက်ပြောတာအကျိုးမရှိတဲ့စကားပြောတာဆိုရင်ငါဥပုတ်တိလယူထားလို့ရှိရင်တော့အခါတိုင်းလိုတော့ပေါက်တက်ကြစကားတော့ပြောနေလို့တော့မတော်ဘူးနော်မတော်ဘူးဆိုပြီးတော့ဝစီကိုထိန်ချုပ်ရတယ်နော် သူကအပြစ်မရှိပေမဲ့တခါတလေကြတော့ကြာကြာလေးပြောလာတန်ဖတ်ပလာပဆိုတော့အကျိုးမရှိတဲ့ဇကားကိုရောက်တတ်တယ်အပြစ်ပဲမရှိတော့လဲအကျိုးမရှိတဲ့ဇကားကိုဇကားဇကားပြောပါများရင်အကျိုးမရှိတဲ့ဘက်ကိုရောက်တတ်လို့ဒါကြောင့်ဝစီကိုစောင့်ထင်းရတာအကျိုးရှိတဲ့ဇကားမျိုးဆိုတာဘယ်လိုလဲဆိုရင်တရားဓမ္မနဲ့ပတ်သက်လို့သိချင်လို့မေးတာမျက်နှာဆွေးနွေးတာနော်ဒါမျိုးကတော့အကျိုးရှိပါလေဒါကြောင့်ကိုဘတိလာအဲတိလာယူရလိုက်တဲ့ခါကျရင်မုဒါဝါရသိက္ခာပုဂ္ဂိုလ်စောင့် ဆောင်စည်းလိုက်ခြင်းကြောင့်တမ္မာဝါစာမဲ့ခင်ပြီးသွားပြီလို့မှတ်ပါသို့သောဒီတိုင်းလေးပြည်သလားဆိုတာကစောစောပြောပြီးတန်ခမာဝါစာမဲ့ခင်မြောက်အောင်ကတော့မိမိကစောင့်ထိန်ထားတယ်ဆိုရင်လိန်ပြောတာရုပ်ကြမ်းကြမ်းတမ်းတမ်းပြောတာသူတို့ဘာတွေဂုံးတိုက်ပြီးတော့မှချစ်ခင်ညညမှုကွဲပြားအောင်ပြောတာအဲအရေးမရအဖတ်မရလောကီလောကုတ္တရာဘာအကျိုးမှမရတဲ့ပိန်ဖြစ်တဲ့ဇကာအနှစ်သာရမရှိတဲ့ဇကာမျိုးပြောတာအဲ့ဒီလေးမျိုးထဲမှာရှစ်သုံးမျိုးကိုတော့ထိန်ကောင်းထိန်လိမ့်မယ်နော် လိန်ပြောတယ်ဆိုတော့မသိတော်ဘူးသိတယ်အကျိုးမရှိအဲချမ်းချမ်းနန်းနန်းဆိုတာတော့ဘူတိတာတယ်ဒါကြီးတော့မပြောသင့်ဘူးနော်သူတို့ဘာတွေညင်ညွတ်တယ်ဆိုတာလည်းသိတာပါတယ်ဒါကနော်အဲ့ဒါကသူတို့ဘာတွေညင်ညွတ်တမစ်တစ်တစ်ကိုလိန်လဲပြီးတော့မှကွဲအောင်ပြောရတာဒါပေမဲ့မသိမသားလေးပြောမိတာကပြောရင်ပြောရင်သာစကားလက်စကားလုံးကအဖြစ်လေးတွေကပါတတ်တယ်စကားကြကြပြောရင်ဒါကြောင့်ငါတမ္မာဝါစာမိခင်ကိုမြောက်ချင်တယ်ဆိုတော့အဲ့ဒီအဲ့ဒီဟိုတောင်စင်ရေမရ လောကီလောကုတ္တရာအကျိုးဘာမှမပါတဲ့စကားမျိုးပြောတဲ့တန်ဖတ်ပလာပါထင်ရတယ်အဲ့ဒါဆိုတော့တမ္မာဝါစာမဲ့ကမြောက်တဲ့ရှောင်ကျဉ်မှုဖြစ်တယ်တမ္မာဝါစာတမ္မာကမ္မန္တမဲ့ကဆိုတာတော့သူကသူကတော့အဲခဲရင်ပါတယ်သူများအသက်ကိုတတ်တာသူများပစ္စည်းကိုမတရားယူတာခိုးတာတွေမကောင်းတော့ ပစ္စည်းတစ်ခုကို तू ကခိုးမသိအောင်ခိုးတာတွေမဟုတ်ဘူးသူများကမပေးခြင်းမဲ့နဲ့အတင်းအဓမ္မဘယ်လိုနည်းနဲ့ပဲယူယူမသိအောင်ယူသိအောင်ယူယူအာဏာနဲ့ပဲနှိမ့်နှိမ့်နော်အတင်းအဓမ္မမပေးခြင်းတဲ့ကြီးကိုပေးကြအောင်မဲ့ဟိုရင်ဟိုရင်ပေါ့ဒီဟိုနိတမျိုးမျိုးခေါ်တာပေါ့နော်ခိုးတယ်ဆိုလို့ရှိရင်မခိုးဘဲနဲ့နော်ဟိုအာနာနဲ့အတရားဓမ္မယူတာကြတော့ကောခိုးရခိုးရမမြောက်ဘူးလားဆိုအတူတူပဲဘာဖြစ်လို့ဆိုဥစ္စာရှင်ကမှမပေးကျင်တော့ မပေးချင်တာကြီးကိုခိုးယူလည်းပဲဒါဘာသာပဲမခိုးပဲနဲ့အတဲ့အရမဖိနှိပ်ဖြစ်ညစ်ပြီးတော့ယူရင်လည်းပါတယ်ဒါကြောင့်သူတစ်ပါးတွေရဲ့ပစ္စည်းကိုမတော်မတရားယူတယ်လို့အတိပ္ပယ်တချို့လည်းပြန်တယ်ဒါပိုးတောင်ကောင်းသေးတယ်နော်အဲခိုးတယ်လို့ပြောသူကအဋိဏဆိုတာမပေးတာဒါနကယူတာ သူများမပေးတာကိုယူတယ်ဆိုခိုးတာလည်းမပေးဘဲနဲ့ယူတာပဲနော်ပြီးတော့အတဲအရမဖြစ်ညက်ပြီးတော့မှဟိုအာနာနဲ့ဖိနှိပ်ယူတာလည်းမပေးဘဲနဲ့ယူတာပဲ ဒါတော့သူတစ်ပါးကသဘောမတူတဲ့ပစ္စည်းမျိုးကိုယူတယ်ဆိုရင်ဒါအဋ္ဌိဏဒါနမြောက်တယ်ကာမိတုမိဆာစာရသူတို့ဘာတွေရဲ့ဇနီးမယလင်ယောက်ျားသားသမီးကိုကျุလွန်စော်ကပြစ်မှားတာဒါတော့ကာယကံ၃ပါးကတော့အဲကျุလွန်မှုနည်းနည်းခရင်ပါတယ်အဲလွယ်တာကတော့ဝစီကံ၄ပါးတည်းကဝစီကံ၄ပါးတည်းမှာတောင်မှဟိုးဟိုးဒီဒီတောင်စီရေမြရှောက်ပြောတဲ့တန်ဖတ်ပလာပါပိုးပြီးတော့ဖြစ်တတ်တယ်ဒါကြောင့်မုသာဝရတိခါဘုကို ဆောင်ထင်းရင်ဝစီအဲတမ္မာဝါစာမဲ့ခင်ဖြစ်တယ်နော် ဘာနာတိပါဒအာဒိဏဒါနာကာမိတုမိဆာစရတို့မအပြမစရိယမို့လို့ဥရောဥပုသ်ဆောင်ထားတော့ဒါတော့အဓိကရကာမိတုမိဆာစရပါအဲ့ဒီတခါဘုတ်ကိုသုံးပါးကိုဆောင်ထင်ရင်တမ္မာကမ္မန္တဖြစ်တယ်ဒါတော့တမ္မာအာဇီဝဆိုတာတော့မိမိရဲ့စီးပွားရေးမှာမလုပ်တာကိုစီးပွားရေးမှာမလုပ်တော့နှုတ်နဲ့လိန်ပြောပြီးတော့စီးပွားရှာစရာလည်းမလိုတော့ဘူးကိုနဲ့သူများတက်ကိုတတ်ပြီးတော့ခိုးပြီးတော့သူများသားသမီးစော်ကားတဲ့နှီးမျိုးနဲ့ပစ္စည်းဥစ္စာရှာတာလည်းမလုပ်တော့ဘူးဆိုတော့ပစ္စည်းဥစ္စာ စီးပွားဥစ္စာမလုပ်တဲ့အတွက်ကြောင့်တမ္မာအစည်းဝါကတော့မပြတ်ဖို့များပါတယ်နော်။ဘာဖြစ်လို့လဲဆိုကိုအခုလောလောဆယ်စီးပွားမှမလုပ်တာကိုဒါကြောင့်မလို့တမ္မာဝါစာနှုတ်ကိုဆောင်စည်းခြင်းနော်ဒီနေ့တမ္မာဝါစာမဲ့ခင်ပေါ့နှုတ်ကိုဆောင်စည်းပြီးတော့မှလိန်ပြောတာကရှောင်ခြင်းနော်ကြမ်းကြမ်းတမ်းတမ်းပြောတာကရှောင်ခြင်းသူတစ်ပါးတွေချစ်ခင်ညီညွတ်မှုကိုကွဲပြားအောင်ဂုံးတိုက်ပြောတာကရှောင်ခြင်းအရင်မရအဖတ်မရပိန်ဖြစ်တဲ့အစိပ်ပဲမရှိစကားပြောတာကရှောင်ခြင်းဤလေးပါးရှောင်ခြင်းသည် တစ်ဖက်ကရှောင်ခြင်းလို့ခေါ်တယ်တစ်ဖက်ကတော့အဲ့ဒီရှောင်ခြင်းဒီပဲလေတမ္မာဝါစာမဲ့ခင်ဖြည့်ခြင်းဖြစ်သွားတယ်ဒါကြောင့်တော့ကြိုဖြည့်ရတဲ့တရားပါဏတိပါဒအာရိနာဒနာကာမိတုမိဆာစရာသုံးပါးကရှောင်ရင်တမ္မာကမ္မန္တမဲ့ခင်ဖြစ်တယ်တမ္မာကောင်းစွာကမ္မန္တပြုလုပ်ခြင်းဆိုတော့ဒီသုံးပါးကရှောင်ရင်တမ္မာကမ္မန္တမဲ့ခင်မြောက်ပါတယ်စီးပွားဥစ္စာရှာနေတာမဟုတ်တဲ့အတွက်ကြောင့်မလို့တမ္မာစီဝမဲ့ခင်ကတော့ကြိုးပေါက်ဆရာမရှိပါဘူးဒီတော့ ဒီ၃ပါးကကြိုတင်ပြီးတော့ဖြစ်ရတော့ဖြစ်ရတဲ့မဲ့ကဲနဲ့နော်သူကဖြစ်ရတဲ့မဲ့ကဲသူကဒီတီလာယူလိုက်ပြီးတာနဲ့တပြည့်နဲ့ဤတီလာမဲ့ကဲ၃ပါးကဖြစ်ခြင်းမိသားဖြစ်သွားပြီအဲဒါတော့ဘာကြံတယ်လဲဆိုရင်၅ပါးကြံတယ်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယာမတမ္မာတတိတမ္မာတမာတိအဲ့ဒါ၅ပါးကြံတယ်တမ္မာဒိဋ္ဌိနော်အမှန်ကိုအမှန်တည်းမြင်တာ တာမသင်္ကပ္ပဒီနေရာမှာဝိပဿနာရှုတဲ့အခါတော့သူကတာမဆိုတော့တာမကကောင်းစွာကောင်းသောနော်သင်္ကပ္ပကကြံစီခြင်းကောင်းသောကြံစီခြင်းလို့အဓိပ္ပာယ်ရှိတယ်ဒီနေရာမှာအတွေ့တစ်ခုကိုကြံနေရတာမဟုတ်ဘူးဝိပဿနာရှုပြီဆိုတော့ကြံနေရတော့တာမဟုတ်တော့ဘူးဒါလိုက်ရှုရတာအေးသူကစောစောကတရားအမထုတ်ခင်တော့ကဆိုရင်တော့တရားအထုတ်ဖြစ်အောင်နော်ဒီနေ့ဒါကိုလုပ်မယ်ဆိုပြီးတော့ကြံထားတယ်ကြံထားရင်တော့ဒါကဟုတ်တယ်တမ္မာသင်္ကပ္ပတရားအလုပ်ကုသိုလ်လုပ်ကိုလုပ်တော့မယ်လို့ကြံတာ သို့တော့အခုအလောက်ကဝိပဿနာအလုပ်ဖြစ်တဲ့အတွက်ကြောင့်မိမိကထိုင်ပြီးတော့ကြံစဉ်းစားနေရမှာမဟုတ်တော့ဘဲနဲ့အရှုခံပစ္စုပန်တဲ့တဲ့အာယုံဘောကိုစိတ်ကိုရောက်အောင်ရောက်အောင်ရောက်တင်ဖို့တင်ဖို့ပေးရတယ်။ဒါတော့တမ္မာသင်္ကပ္ပကစိတ်ကရှုမဲ့စိတ်ကဝိပဿနာအာယုံကိုရှုမှာအဲ့ဒီစိတ်ကနော်သူကအဲ့ဒီအရှုကအာယုံဘောမသွားဘူး။မသွားတဲ့အဲ့ဒီတမ္မာသင်္ကပ္ပလေးကနေပြီးတော့မခေါ်ခေါ်သွားတယ်လာလာခဲ့ဒီမှာဆိုပြီးတော့နော်တမ္မာသင်္ကပ္ပအဲ့လိုလုပ်ပေးရတာ ဒါရတမသင်္ကပ္ပဘာလဲဆိုရင်စိတ်ကိုအရှုကအာယုံပေါ်ခေါ်ခေါ်ပြီးတော့ပို့ပေးတာနော်ရော့ဒီမှာမင်းမင်းကြည့်ရမှာဒါဆိုအဲ့လိုခေါ်ခေါ်ပြီးတော့ပို့ပေးတာဒါကြောင့်မလို့နော်အာရမဏဘိနိရောပဏလက္ခဏောတဲ့တမ္မသင်္ကပ္ပဆိုတာရှုရမယ့်အာယုံပေါ်ကိုနော်ဖောင်းပိန်ဆိုရင်ဖောင်းပိန်ဆိုတဲ့အာယုံလေးပေါ်ကိုတမ္မသင်္ကပ္ပကနေပြီးတော့စိတ်ကိုဒီမှာဆိုဆွဆွခေါ်လာတယ်နော်ဝင်လေထွက်လေနှာခေါင်းရှုမယ်ဆိုရင်ဒီမှာဆိုတော့ဆွဲခေါ်လာအဲ့ဒါတမ္မသင်္ကပ္ပဒါကြောင့်မလို့ အရှုကအာယုန်လေးပေါ်ကိုစိတ်ကလေးတန်းငနဲ့တန်းငနဲ့သွားနေတာဟာအဲ့ဒီတာမသင်္ကပ္ပရဲ့စွမ်းအင်ကြောင့်စိတ်ကလေးကသွားတာစိတ်ကြီးပဲမသွားတတ်သေးဘူးနော်အော်ဒါတော့ဥပမာတွေပြောရင်ရှင်းပါဆိုလို့နောက်ကြမှာပြောတော့မယ်ညာဘွဲဟောတဲ့ဟာမျိုးမှာတို့မို့မနေ့ပိုင်းလုပ်ပေးမှပြောမယ်ဒါရမိကနပပါသွားပြီအဲ့ဒါတော့အပေါ်ကိုရောက်တဲ့ခါကျမှစိတ်ကနေပြီးတော့မှအာယုံပေါ်ကိုရောက်ပြီဆိုတော့တမ္မာဒိဋ္ဌိကနေအဲ့ဒီကျမှဩဒါက ရုပ်ပဲဒါကနာမ်ပဲဒါကဖြစ်တာပဲဒါကပြစ်တာပဲလို့ဒါကအိဋ္ဌာပဲရဲ့လို့ခွဲခွဲပြားပြားကွဲအောင်ရှုတာကြတော့တမ္မာဒိဋ္ဌိကလုံတယ်။နော်ဒါတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပနှစ်မျိုးကပညာအုပ်စုပညာမဲ့ခင်လို့ခေါ်ပါတယ်မဲ့ခင်အုပ်စုခွဲရင်တော့နောက်တော့အုပ်စုကတော့တမာတိမဲ့ခင်နဲ့တမ္မာဝါယာမတမ္မာကောင်းစွာဝါယာမအာထုတ်ခြင်းနော်အဲ့တော့တမ္မာဝါယာမအာထုတ်ခြင်းဆိုတော့ဒီနေရာမှာကတရားအထုတ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ ထိုင်နေဆိုရင်မိမိရဲ့ခန္ဓာကိုယ်လေးကိုဖြတ်မောင်းတန်တန်လေးနော်တက်တောက်တက်တာလေးဖြစ်ရမယ်ပေါ့နော်ပျော်ဒီပျော်ပြဲလည်းမဖြစ်ရဘူးသို့တော့အလောတော်ဖြောင့်တန်းပြီးတော့နေရမယ်အဲဒီလိုမျိုးခန္ဓာကိုယ်ကိုဖြောင့်မောင်းတန်တန်အားဖြင့်ထိုင်နေခြင်းသည် ခန္ဓာကိုယ်ကို အားစိုက်ထားခြင်းကာယိကဝိရိယကိုယ်ပိုင်းဆိုင်ရာအားထုတ်မှုနော်အဲအဲ့ဒါတော့ဒါကခန္ဓာကိုယ်ပိုင်းစိတ်ပိုင်းဆိုင်ရာကြတော့စိတ်ကလေးကိုလွတ်မသွားအောင်နော်ပေါ်လာတဲ့အာရုံလေးကိုစိတ်ကိုလွတ်ပေးတာတင်ပေးတာစိတ်ကိုပြော့မသွားအောင်တင်ပေးထားရတယ် အဲ့ဒီတော့အလုံးလုံးတဲ့ခါတွေမှာအလုံးလုံးတဲ့စေတသိက်တွေဆိုတာရှိပါတယ်စိတ်ပိုင်းဆိုင်ရာအင်္ဂါအချက်လက်တွေစိတ်ထဲမှာရှိတယ်သူတို့ကအဲ့ဒီစိတ်တွေကသူကဝိရိယဆိုတာထောက်ကနောက်ကထောက်ပံ့ရင်းတက်နေတူတယ်ဒီဝိရိယကနေထောက်ပံ့ထောက်ပံ့ထောက်ပံ့ပေးပါမှအဲ့ဒီဒီကျန်တဲ့စေတသိက်တွေကနေပြီးတော့မှလိုက်ပြီးတော့အလုံးလုံးပေးတာဒါတော့သူကနှိုးစော်တိုက်တွန်းပေးရတဲ့အတွက်ကြောင့်မလို့ဝိရိယဆိုတာဟာနော်နှိုးစော်ရည်မှုနဲ့တူတယ်သူက စိတ်အားဆက်ရတယ် ဒါတော့စိတ်ကလည်းပဲတခြားကိုမရောက်ဖ ೇನೆ အရှုခံအာယုံပုံကိုရောက်အောင်စိတ်ပိုင်းဆင်ရလဲတွန်းပစ်တင်ပေးရတယ်ခန္ဓာကိုယ်ကလည်းဝိပဿနာရှုတဲ့ခါကျတော့ထိုင်တဲ့ချိန်ကမှထိုင်တဲ့ပုံသဏ္ဍာန်နဲ့ကန့်အောင်ခန္ဓာကိုယ်ကိုသူကတောင်းတောင်းတင်းတင်းဖြစ်အောင်ထားပေးရတယ်လမ်းလျှောက်တော့လဲလမ်းလျှောက်တော့ပုံသဏ္ဍာန်ကန့်အောင်တောင်းတောင်းတင်းတင်းထားပေးရတယ်နော်ဇင်ရက်ကမထမ်းဆိုလဲရက်ကမထမ်းလုပ်လို့ရအောင်ခန္ဓာကိုယ်တောင်းတင်းပေးထားရတယ်အဲ့ဒါကတမ္မာဝါယာမအဆိုင်မှုနောက်တမ္မာတတိ တမ္မာတတိယအထူးပြောစရာမလိုဘူးတမ္မာတတိဆိုတာကတော့စိတ်ကိုစောင့်ပေးရတယ်စောင့်ရှောက်ရေးလုပ်ပေးရတယ်သူကသူကဂါရီယန်နော်စောင့်ရှောက်ရေးလုပ်ပေးတာဒါတော့စိတ်ကို အာယုံကနေလွတ်မသွားအောင်လို့စောင့်ပေးရတယ်ဒါတော့တတိက တကားတကားပေါက်မှာစောင့်တဲ့ဂိတ်စောင့်နေတူတယ်ဂိတ်ဆောင်ဆိုတော့အဝင်ထွက်တွေကိုသူကလိုက်ပြီးတော့မှနော်မှတ်ထားတယ်ဒီနေ့ဝင်သွားတာဘယ်သူတွေဝင်တယ်ဘယ်နှယောက်ကထွက်သွားတယ်စသည်ဖြင့်အဲ့ဒီလိုမျိုးအပေါက်ဝါလေးနဲ့စောင့်ပြီးတော့ရေတွက်မှတ်တတ်ထားတယ်ဒီတိုင်းမဲ့ အာယုံနဲ့ကိုဝင်လာတာတွေကတော့ဒါကတော့ဟာမျက်စိကနေမြင်တာမျက်စိတကားကစောင့်ဖမ်းအတန်ကြာနာရကားကစောင့်ဖမ်းနော်အနံ့ရရင်နှာခေါင်းကနေစောင့်ဖမ်းစားတဲ့အခါကျတော့ရှားကစောင့်ဖမ်းထိတွေ့တာကိုကန္နာကိုတကားဘောက်ကစောင့်ဖမ်းတွေးတာကြံတာကျတော့မနောတကားဘောက်ကစောင့်ဖမ်းအဲ့ဒီလိုစောင့်ဖမ်းစောင့်ဖမ်းပြီးတော့စောင့်ဖမ်းပေးတာကိုအဲ့ဒါတတိအလုတ်လို့ခေါ်တယ်တတိကစောင့်ရှောက်ခြင်းစောင့်အဲစောင့်ပေးခြင်းအစောင့်ရှောက်ပေးခြင်းသူအာရခတံပဒစောင့်ရှောက်ပေးခြင်း နော်အလုပ်ကိုလုပ်ပါတယ်တဲ့အဲ့ဒါတမ္မာတတိကလုပ်ပြီးတာဒါတတိကပြောမယ်ဆိုရင်ပစ္စုပန်တဲ့အာယုံလေးလွတ်မသွားအောင်ဘယ်ကပဲလာလာနော်ကြားတာနဲ့မှတ်အောင်မြင်တာနဲ့မှတ်အောင်ထိတာနဲ့မှတ်အောင်သိတာနဲ့မှတ်အောင်ရာတာနဲ့မှတ်အောင်နော်အဲတောင်းတာတင်တာနဲ့တခါတည်းအဲ့ဒါကိုမှတ်အောင်အဲ့လိုမှတ်အောင်မှတ်အောင်မှတ်အောင်လိုက်လိုက်ပြီးတော့ကတ်ကတ်ပြီးတာဒါတော့လွတ်မသွားတော့ဘူးအဲ့ဒီလိုမျိုးလွတ်မသွားအောင်စိတ်ကိုအာယုံကနေပြီးတော့မှတခြားကိုမသွားအောင် စောင့်ရှောက်ပေးတယ်ပေါ်လာသမျှအာယုံကိုစောင့်ဖမ်းပေးတယ်ဒါကြောင့် သူကဆောင်းမုတ်ကလေးကတော့ဖြစ်ပြတဲ့ရွေ့မမေ့စေပြီတဲ့နော်ဖြစ်ပြတဲ့ရွေ့မမေ့စေပြီဆိုတော့အဲ့ဒီမမေ့ဆိုတာဒီတိုင်းကြောင်တောင်ငယ်တီးကြည့်ပြီးတော့နေတာမျိုးပြောတာဒါတော့အဲ့ဒီလိုမျိုးကြောင်တောင်ငယ်တီးကြည့်နေပဲနဲ့ပေါ်လာတာနဲ့စောင့်ပြီးတော့ဖမ်းလိုက်တာမလွတ်စရန်စောင့်ဖမ်းနေသည်မလွတ်စရန်စောင့်ဖမ်းနေဆိုတော့ဗျိုင်းများဂရုပေါက်ကလေးရေထွက်တဲ့ဂရုပေါက်ကနေစောင့်ပြီးတော့နော်ငါးလေးပါလန်ဘက်ကနေထိုးလိုက်တာအဲ့ဒါမျိုးပြောတာဒါတော့တတိယဗျိုင်းနဲ့တူတယ် ဒါတော့ဝင်လာတဲ့ငါးကအာယုံနဲ့တူတယ်ဒါတော့အာယုံဆိုတဲ့ငါးကိုဗျိုင်းကနေပြီးတော့မှဗျိုင်းဆိုတဲ့တတိယနဲ့ဘောက်ခနဲ့ကင်ဖောက်လိုက်တယ်လို့မျိုးဒါတော့မလွတ်စရန်ဆောင်ဖမ်းနေသည် ဖြစ်ဖြစ်တည်းမမေ့စေပြီဖြစ်သည်မြဖြစ်သည်မြခန္ဓာကိုယ်ရဲ့အာယုံကိုမေ့တွေဝေငေးမောပြီးတော့မနေဘဲနဲ့တစ်ခုချင်းတစ်ခုချင်းပြက်ခနဲ့ပြက်ခနဲ့ဖြစ်တော့မှတ်ပါတယ်တဲ့နောက်ပြီးတော့တတိတမာတိဆိုတာကတော့တမာတမာတိဆိုတာကပစ္စုပန်တဲ့အာယုံပေါ်မှာစိတ်ကိုစုစည်းပြီးတော့ထားတာ နော်စုစည်းပြီးတော့တင်ပေးထားတာတန်ဆိုတာနော်ဟောအတူတကွအာတိဆိုတာကယူလာပြီးတော့ပေါင်းပြီးတော့တင်ပေးထားတာပြောမယ်ဆိုရင်စစ်ကိုစုစည်းပြီးတော့အာယုံပုံတင်ပေးထားတာဒါတော့တမာတိကိုဟောရိုးရိုးဆိုရင်တော့စစ်ကိုစုစည်းမှုလို့ပြန်တယ်စစ်ကိုစုစည်းမှုဆိုတာဘာလဲဆိုရင်ကိုနားမှာတခြားတခြားသောအာယုံတွေရှိမယ်အဲ့ဒီကိုစစ်ကိုမပေးဘဲနဲ့အဲ့ဒါတွေကိုအာယုံမပေးဘဲနဲ့ငါကိုလွတ်ရမယ့်အလုပ်ကလေးပေါ်မှာပဲစစ်ကိုတင်လိုက်တာအဲ့ဒါကိုတမာတိလို့ခေါ်တယ် သို့တော်တမာရီကသူကြီးပဲမငြိမ်ဘူးသူကအထိန်ပါမှရတယ်အဲ့ဒါတတိတတိကလည်းသူကြီးပဲမရဘူးဝိရိယအထောက်ကလေးပါမှရတယ်ဒါကြောင့်မလို့သူတို့သုံးခုကတွဲလို့လို့တမာရီမဲ့တယ်လို့ခေါ်တာဒါတော့ဝိပဿနာရှုတဲ့အခါမှာအဲ့ဒီ၅ပါးကအလုံးလုံးနေတယ် active ဖြစ်နေတယ်လို့ခေါ်တယ်နော်သမာဓိဋ္ဌိအမှန်ကိုအမှန်အဲကောင်းစွာမြင်ခြင်းဆိုတော့အရှုကအယုံကိုကောင်းကောင်းမြင်တာတည်တည်ချာချာသိတာနားလည်တာပြောတာတမာသင်္ကပ္ပစိတ်ကလေးကိုရှုစရာအာယုံဘုကိုဆွဲတင်ပေးခြင်းတမာဝါယာမနော် ကောင်းစွာလုံလအထုတ်ခြင်းဆိုတာကစိတ်ရောကိုယ်ရောနှစ်ခုလုံးကိုပြော့ကြမသွားအောင်တောင့်ခံပေးခြင်းလုံလစိုက်ပေးခြင်းတမ္မာတတိအရှုကအာယုံကလေးလွတ်မသွားအောင်လို့စောင့်ပြီးတော့ဖန်ပေးခြင်းဒီနေ့စိတ်ကိုတခြားမသွားအောင်စောင့်ရှောက်ပေးခြင်းတမ္မာတမာတိစိတ်တွေပြန့်မနေဘဲနဲ့တခုတည်းအာယုံပေါ်မှာစူးစီးပေးခြင်းအဲ့ဒီ၅ပါးကအမြဲတမ်းတွဲလို့ရတယ်သူတို့ခွဲမထားဘူးနော်ဒါတော့စကလုံးအားဖြင့်၅လုံးရှိပါတယ် သို့တော့အလုပ်လုပ်တဲ့အခါမှာသူတို့ကအကုန်လုံးတွဲပြီးတော့တစ်ခုနဲ့တစ်ခု cooperation နော် inter relationship ခေါ်မှာပေါ့တစ်ခုနဲ့တစ်ခုကထောက်ပံ့နေရတယ်တစ်ခုနဲ့တစ်ခုကဆက်သွယ်ပြီးတော့အလုပ်လုပ်တယ်ဒါတော့ပညာမဲ့ခင်2ပါးနဲ့တမာရီမဲ့ခင်3ပါးဆိုအလုံး5ပါးအဲ့ဒီ5ပါးသောမဲ့ခင်ဒီဝိပဿနာရှုจิตတိုင်းရှုจิตတိုင်းအဲ့ဒီ5ပါး active ဖြစ်နေတယ်အဲ့ဒီ5ပါး active ဖြစ်နေတယ် ဒါကြောင့်တို့ကအလုံးဝိပဿနာရှုတဲ့အခါမှာဒီ၅ပါးလုံးကပါနေရလို့တို့ကိုပါဠိလိုကကာရကမဲ့ခင်တဲ့မြန်မာလိုက အလုံသမမဲ့ခင်လို့ခေါ်တယ်နော်အဲ့ဒါကအမြဲတမ်း active ဖြစ်နေတယ်ဒါတော့စောစောကပြောခဲ့တဲ့သီလမဲ့ခင်၃ပါးတော့တို့ကဖြိခဲ့ရတာတကယ်တရားထုတ်တဲ့ချင်းကျတော့သီလမဲ့ခင်၃ပါးမပါတော့ဘူးသူတို့ကရှုတဲ့ထက်မှမပါဘူးစောစောကမရှုခင်ကကြိုပြီးတော့ဖြည့်ခဲ့ရတယ်ဒါကြောင့်သူကဖြည့်ရတဲ့မဲ့ခင်မျိုးအခု ၅ပါးကြတော့အလုတ်လောက်ရတဲ့အတွက်ကြောင့်သူတို့ကိုအလုတ်သမားမဲ့ခင်ပါဠိလိုတော့ကာရကမဲ့ခင်နဲ့ကာရကဆိုတာအလုတ်သမားပြောတာဒါတော့ကာရကမဲ့ခင်အဲ့လိုခေါ်ပါတယ်အဲ့တော့အဲ့ဒီ၅ပါးဒီမိမိတို့ဒီတရားရှိတဲ့ခါတိုင်းမှာအမြဲတမ်းပါတယ်၅ပါးက active ဖြစ်နေပေမဲ့တကယ်တမ်းကြတော့ကျန်တဲ့၃ပါးလည်းတွဲပြီးတော့ယူလို့ရတယ်မိမိတို့အလုတ်လောက်တဲ့ခါမှာဩငါတို့ကမဲ့ခင်ကိုပွားရမယ်ပွားရမယ်ဆိုတာငါတို့ရှုနေတဲ့အလုတ်ဒီပင်လည်းမဲ့ခင်ပွားနေတာပါလားနော် ဒါတော့မဂ်ခင်ပွားတယ်ဆိုတာမဂ်ခင်ထဲမှာပါတဲ့မဂ်ခင်တမာတိတိတမာသင်္ကပ္ပတမာဝါယမတမာတိတိတမာတမာတိမဂ်ခင်တွေအားကောင်းလာရင်အရှုခံယုံနံကိုမြင်းမြင်းမြင်းမြင်လာတယ်အရှုခံယုံနံရဲ့အာယုဖြစ်တဲ့နိဝရဏတွေကလည်းဘေးကိုတဖြည်းဖြည်းနဲ့ရှဲရှဲလာတယ်ဒါတော့အဲ ပိုးပို့ပြီးတော့မှအရှုခံလေးကိုကြီးကြီးလင်းလင်းပြက်ပြက်တတ်တတ်မြင်လာတယ်။အော်ဒါကတော့ဖောင်းတာပဲ။ဒါကတော့ပိန်တာပဲ။ဒါကမူတာဒါကတောင့်တာဒါကနော် စိတ်ထွက်တာဒါကစိတ်ပြေးတာဒါကပြင်းတာဒါအိတ်ချင်းတာစသည်တစ်ခုစီတစ်ခုစီမြင်ပြီးတော့မိမိကနော်ဒီအရှုခံအာယုန်တွေကို ပြက်ပြက်တတ်တတ်ရှုနိုင်လာတယ်။နော်ဒါကြောင့်အဲ့ဒါလို့ရှုနိုင်လို့ရှိရင်အရှုခံအာယုန်ကိုသိတာကိုပဲဒုက္ခသစ္စာကိုသိတယ်လို့ခေါ်တယ်။ဒါကြောင့်တကယ်အလုံးလုံးတဲ့ခါကျတော့ စာလို့ပြောရင်တော့တိပဲစိုက်ပွားလို့ပြောတယ်ဒုက္ခသစ္စာကိုသိရမယ်သမုဒယသစ္စာကိုပယ်ရမယ်နော်နိရောဓနိရောဓနိရောဓနိရောဓသစ္စာဆိုတာဆိုက်ရမယ်ဆိုက်ရောက်ရမယ်မေဃသစ္စာပွားရမယ်ဒါကသူ့ရဲ့ဟောစဉ်လို့ပြောတာတကယ်တမ်းကျတော့သိရမယ်ကမစဘူးသိအောင်အရင်ပွားရတာဟုတ်တယ်မို့လားသိအောင်အရင်ပွားတာဒါကြောင့်မလို့ပွားသိပယ်ဆိုင်နော်ပွားမှသိမယ် တိမှဒါပယ်လို့ရမယ်ပယ်တဲ့အခါကျရင်နိဗ္ဗာန်နိရောဓကိုစိုက်တယ်ဟောစဉ်ကတော့တိပယ်စိုက်ပွားနော်တိဆိုတော့ဘာမှမလုပ်ဘဲနဲ့တိလို့မှမရပဲကိုတိကျင်ရင်တိအောင်လုပ်ရတာပဲနော်ဘာလေးမဆိုတိကျင်တိအောင်လုပ်ရတယ်တိရမယ့်နည်းကိုရှာပြီးတော့တိအောင်လုပ်ရတယ်ဒါကြောင့်အခုတရားထုတ်တဲ့ခါမှာတရားဟိုပွားတယ်ပွားတယ်အားထုတ်တယ်ဆိုတာတိအောင်လို့လုပ်နေတာ ဒါတော့တိအောင်နဲ့လှုပ်တဲ့အလုပ်ကအဓိကအားဖြင့်တော့မေခင်၈ပါးဟောမေခင်၈ပါးပို့လေသို့တော့မေခင်၈ပါးထဲမှာ၅ပါးကအဓိက၃ပါးကတော့ active မဖြစ်ဘူးစောစောကကြိုဖြစ်ပြီးသားဖြစ်နေလို့ဒါကြောင့်အဲ့ဒီမေခင်၅ပါးနဲ့ဒလဇက်လိုက်ပြီးတော့မှရှုနေတာဒီထိုအဲမေခင်ကိုပွားသည်လို့ခေါ်ပါတယ်တခါတည်းမကနှစ်ခါမကအထက်တက်အထက်တက်အထက်တက်လောက်ရတဲ့အတွက်ကြောင့်ဒါကိုပွားတယ်လို့ခေါ်ပါတယ်နော်ပွားများယူရတယ်ထပ်ထပ်လောက်ရတယ်လုံရင်လုံရင်ကလည်းအရှုကအာယုံကို တဖြည်းဖြည်းတဖြည်းဖြည်းနဲ့မြင်းမြင်မြင်းမြင်လာအဲ့မြင်လာတာဟာသိလာတာပဲဒါပဲယုံ nant ဆိုတာဆိုပြီးတော့မှပညာနဲ့ပရမတ် စာကွဲလာတဲ့ယုတ်တဏ္ဍနဲ့ကွဲလာမယ်အဲ့ဒါလိုကွဲလာတာပထမပိုင်းဒါစပြီးတော့မှဒုက္ခသစ္စာလို့ပြောတဲ့ယုံ nant ကိုမြင်တာပဲဒါတော့ယုံ nant ဒုက္ခသစ္စာမြင်ပြီးနောက်ဖြစ်ပျက်ကတဖြည်းဖြည်းနဲ့လိုက်လာတယ်ဟောယုံ nant အဲ့ဒါတော့ယုံ nant ကိုယုံ nant မှန်သိဖြစ်ပျက်ကိုဖြစ်ပျက်မှန်သိလို့ဆိုရင်ထိုယုံ nant မှန်မသိလို့ထိုဖြစ်ပျက်မှန်မသိလို့ဆွဲမိတဲ့ဒိဋ္ဌိတို့နော်ဆွဲမိတဲ့တဏှာတို့ကယုံ nant ဘဲလွယ်လို့သိတဲ့အခိုက်မှာ နော်ဒါယုံနံပါလားလို့သိတဲ့အခိုက်မှာမသိလို့စွဲခြင်းတဏ္ဍမပါတော့ဘူးပြုတ်သွားတယ်နော်ဒိဋ္ဌိကလည်းပဲယုံနံမှမသိလို့ဒိဋ္ဌိက စွဲတာအဲ့ဒါတက္ကရာဒိဋ္ဌိဒါတော့ယုံနံပဲရဲ့လို့သိသောအခိုက်အတန့်သည်နော်မတိမတိမှုကြောင့်ဆွဲတဲ့တက္ကာယဒိဋ္ဌိလည်းပြုတ်နေတယ်၊ကွာနေတယ်ထို့အခိုက်တဏှာကလည်းပဲမတိလို့ဖြစ်ပြမှမတိလို့ဆွဲတဲ့အတွက်ကြောင့်မလို့ဖြစ်ပြကိုမြင်လိုက်တဲ့ချိန်ခါမှာတဏှာလည်းကွာနေတယ် ဒါကြောင့်ဒိဋ္ဌိနဲ့တဏှာတဏှာနဲ့ဒိဋ္ဌိသည်ထိုအခိုက်မှာကွာနေတယ်။ကွာနေတဲ့အတွက်ကြောင့်မလို့သူ့ကိုကွာနေတည်ခြင်းတည်ပင်လင်ကွာနေခြင်းဖြစ်တယ်။ဒုက္ခသစ္စာမှတည်လိုက်ခြင်းတည်ပင်လင်အလိုလိုလင်းတဲ့တစ်ဖက်ကကွာသွားတယ်။တိတာမတတ်ပါဘူး။တစ်ခုတည်းလောက်တာနှစ်ခုပြီးတယ်။ဒုက္ခသစ္စာလို့တည်လိုက်တာနဲ့တဏှာနဲ့ဒိဋ္ဌိကွာနေတယ်။ကွာတယ်ဆိုတာအဲ့ဒီခိုက်သေးတယ်လို့ပြောတာ။နော်ဒါသမုဒိယသစ္စာပယ်ပြီးသားဖြစ်သွားတယ်။သမုဒိယသစ္စာပယ်ပြီးသားဆိုတော့သမုဒိယသစ္စာရှိပါမှထိုသမုဒိယသစ္စာကြောင့်မလို့ဆွဲပြီးတော့မှ နော်ဖြစ်ပေါ်လာတဲ့နောက်အနာဂတ်ခန္ဓာဆိုတာလာတာဒါတော့ထိုဖြစ်ခိုက်ကလေးမှာယုတ်နာမန်သိရင်သမုဒိယမဖြစ်ဘူးသမုဒိယမဖြစ်ရင်သမုဒိယရှိပါမှအနာဂတ်မှာခန္ဓာပေါ်ပြီးတော့နောက်ထပ်အနာဂတ်ခန္ဓာဒုက္ခသစ္စာဆိုတာကြီးဖြစ်တယ်ဆိုတော့နောက်အနာဂတ်ခန္ဓာမလာတော့တာမဖြစ်တော့တာငြိမ့်သွားတာကိုပဲនិရောဓလို့သုံးတယ်ဒါនិရောဓဒါဝိပဿနာပွားတဲ့အခါမှာဝိပဿနာនិရောဓနော်တကယ်និရောဓနိဗ္ဗာန်မဟုတ်သေးဘူး နိဗ္ဗာန်ရဲ့និရောဓကတတ်တတ်နော်ဝိပဿနာရှုတဲ့အခါမှာငြိမ်းသွားတဲ့និရောဓကတတ်တတ်နော်အရိယာမေပေါ်တဲ့အချိန်ကမှပေါ်တဲ့အရိယာမေကတတ်တတ်ဝိပဿနာအထုတ်တဲ့အခါမှာပေါ်တဲ့မေကိုဝိပဿနာမေလို့မှတ်ပါဝိပဿနာအထုတ်တဲ့အချိန်ကမှဝိပဿနာမေဝိပဿနာမေရဲ့ငါမအရိယာမေဖြစ်တယ်အရိယာမေကတိသမလာပါဝိပဿနာရဲ့နှုအရင်ပဲကွာတယ်ဝိပဿနာနှုရဲ့ရှေ့ပိုင်းမှာနေတယ်ဝိပဿနာရင်ရဲ့မက်ကိုကူးသွားတယ်ဒါပဲမက်ကတိတန်ကြီးရက်တီးပြီးစောင့်နေတာမျိုးမဟုတ်ဘူး ဒါတော့ရှေ့နဲ့နောက်လည်းပဲကွာတယ်ဒါတော့ယောဂီများသိရမှာဩငါတို့ဘွားတာကတော့ဝိပဿနာမဲ့ပဲဝိပဿနာမဲ့ဆိုတာအရိယာမဲ့ကြီးနဲ့တစ်ဆက်တည်းဖြစ်နေတာတို့ဘွားနေသောမဲ့သည်အရိယာမဲ့နဲ့ချိတ်ဆက်နေတယ်နော်ဆွေမျိုးတော်နေတယ်ရင့်ရင်အလိုလိုနေရင်ကနေပြီးတော့မှဒီအဖူးကဒီအပွင့်ဖွင့်တာပဲဒီအဖူးကဒီအသီးသီးတာပဲဒါတော့အပွင့်နဲ့အသီးအပွင့်အဖူးနဲ့အသီးအဖူးနဲ့အပွင့်ဆိုတာဆွေမျိုးပဲမဖူးဘဲနဲ့မပွင့်ဘူးမဖူးဘဲနဲ့လည်းမသီးဘူး ဒီတက်ဝိပဿနာမဲ့မရှိဘဲနဲ့အရိယာမဲ့မပေါ်ဘူးအဲ့တော့မိမိတို့အခုပွားနေတာတော့ပေါ့ပေါ့လေးလို့မထင်နဲ့မိမိတို့ဟာအရိယာမဲ့နဲ့တွဲနေသောတောက်လျှောက်ဆွေမြို့တော်သောဟောဘိတပိဆက်နေသောဝိပဿနာမဲ့ကိုပွားတာပါဟောဒီဝိပဿနာမဲ့ရင့်တန်ရင် အရိယာမဲ့ကိုကူးသွားမယ်ဒါတော့အရိယာအခုပွားနေတဲ့ဝိပဿနာမဲ့မှသည် အရိယာမဲ့တို့ဆက်ရအောင်ပွားများအားထုတ်နိုင်ကြပါစေတရားထုတ်တဲ့အခါကျ တရားထုတ်တယ်ဆိုတာကယုံ nant ခန္ဓာတဲ့ကိုညံညံနဲ့ခန္ဓာတဲ့ကိုညံနဲ့အလဲသွားခြင်းလို့ခေါ်ရမှာပေါ့ခန္ဓာတဲ့ကိုညံနဲ့ခီးထွက်ခြင်းလို့ခေါ်ရမှာဦးဇင်းတို့လူတွေ30တပုံသွားကြတယ်ဘုံအားဖြင့်အရိယာတွေရောက်တဲ့ ဘုံကိုခြံထားပြီးတော့ကျန်တဲ့26ဘုံဆိုကြပါစို့လေအရိယာတွေရောက်တဲ့ကိုကတော့အရိယာမဖြစ်သေးတော့ဒီဘုံတော့ရောက်မှာမဟုတ်ပါဘူးတရားထုတ်တဲ့အခါကျတရားထုတ်တယ်ဆိုတာကယုံ nant ခန္ဓာတဲ့ကိုညံညံတဲ့ခန္ဓာတဲ့ကိုညံတဲ့အလဲသွားခြင်းလို့ခေါ်ရမှာပေါ့ခန္ဓာတဲ့ကိုညံတဲ့ခီးထွက်ခြင်းလို့ခေါ်ရမှာ ဦးဇင်းတို့လူတွေ30တပုံသွားကြတယ်ဘုံအားဖြင့်အရိယာတွေရောက်တဲ့ဘုံကိုခြံထားပြီးတော့ခြံတဲ့26ဘုံဆိုကြပါစို့လေအရိယာတွေရောက်တဲ့ကိုကတော့အရိယာမဖြစ်သေးတော့ဒီဘုံတော့ရောက်မှာမဟုတ်ပါဘူးအရိယာတွေမရောက်နိုင်တဲ့အရိယာတွေရောက်တဲ့ဘုံကိုခြံထားပြီးတော့အရိယာ ပုရိသေများရောက်နေတဲ့26ပုံကတော့ရောက်ကြမှာပဲခီးထွက်ကြမှာပဲ30ပုံကတော့တင်စားပြောတာပါသုဒ္ဓဝါဒ9ပုံကအနာဂံဖြစ်မှရောက်တယ်ဆိုတော့ကိုကအနာဂံလည်းမဖြစ်သေးတော့သုဒ္ဓဝါဒ9ပုံတော့ခြံထားပုံလေကျန်တဲ့26ပုံကတော့ပုရိသေတွေရောက်နေတယ်ပုရိသေတွေရောက်နေတော့ဒီ26ပုံမှာမိမိရတာခီးထွက်တယ်လို့ခေါ်တယ်တန်တရားခီးထွက်တာ အခုလက်ရှိဘဝမှာလည်းပဲတခုခုဆိုလို့ရှိရင်နော်တနေရာရာကိုမိမိတို့စိတ် စိတ်ချမ်းမြေ့ပွဲရာသွားခြင်းတဲ့နေရာတွေခီးထွက်ကြတယ်အဲဒီလိုမျိုးတန်တရားနဲ့ချီပြီးတော့တန်တရားကလည်းအနည်းဆုံးတော့26ပုံကတော့ခီးထွက်ခဲ့ပြီးပြီအဲအခုလက်ရှိဘဝမှာလည်းမိမိတို့သွားလို့ရရတိုက်နိုင်သလောက်တော့ခီးတွေဆန့်ကြတယ်အနီးအဝေးအေးဒါပေမဲ့နီးပါလေးရဲ့နဲ့ခီးမထွက်ဘူးတာကကိုယ်ခန္ဓာတဲ့နော်နီးကတော့နီးတယ် ဒါပေမဲ့အဲ့ဒီနေရာတစ်ခါမှမရောက်တတ်ဘူးတဲ့ဒါတော့အဲတန်တရားမှာဟာအဲ့ဒီလိုမျိုး အခြားဘုံတွေသာရောက်ပြီးတော့ကိုယ်ခန္ဓာရယ်ဆိုတော့အဲကိုယ်ခန္ဓာနယ်ပယ်တဲ့ကိုကြတော့ခီးမထွက်ဘူးခီးမရောက်ခဲ့ကြဘူးဒါတော့ကုဝိပဿနာအားထုတ်တယ်ဆိုတာဟာကိုယ်ခန္ဓာတဲ့ကို ခီးထွက်တာ ကိုယ်ခန္ဓာတဲ့ကို ခီးထွက်တာဖြစ်ပါတယ်ဒါတော့ ကိုယ်ခန္ဓာတွေကိုခီးတွေ့တဲ့အခါမှာဘာနဲ့ကြည့်တယ်လဲဆိုရင်ခန္ဓာဆိုတာဘာလဲဆိုတဲ့သဘောတရားကစပြီးတော့ကြည့်တယ်အ ਨੇ ဆုံးမိမိမိမိရဲ့လို့ကိုယ်ရဲ့လို့ခေါ်ထားခေါ်ဆိုထားရတဲ့ဟောဒီယုံနဲ့နာနှစ်ခုပေါင်းစုထားတဲ့နော်ခန္ဓာတစ်ခုဆိုကြပါစို့ခန္ဓာ၅ပါးပေါင်းစုထားတဲ့ကိုယ့်ရဲ့ဘဝခန္ဓာဒီဘဝခန္ဓာတွေကို အခုဝိပဿနာအထုတ်တဲ့အခါကျတော့ဉာဏ်ကလေးနဲ့စိုက်ပြီးတော့မှရှုပေးတာ ညံကလေးနဲ့စိုက်ပြီးတော့ရှုပြီးတော့အဲ့ဒီညံကလေးကဝိရိယလေးနဲ့ထောက်ပံ့ပေးထားရတယ်။နော်ထိုင်တဲ့ခါမှာဒါထိုင်တဲ့ဆိုတဲ့ဟာလေးကိုခန္ဓာကိုယ်အပေါ်ပိုင်းကြီးကိုဒါမတ်မတ်ဖြစ်အောင်တောင့်ပေးထားတာဒါဝိရိယအားစိုက်မှုပေါ့။ရုပ်အနေနဲ့ပြောမယ်ဆိုတော့ဝါယောတရဲ့ဝါယောတကနေပန့်ပိုးပေးထားမှုကြောင့်ခန္ဓာကိုယ်အပေါ်ပိုင်းကတောင့်ပြီးတော့ထောင်ထောင်မတ်မတ်ရှိနေတယ်။အဲ့ဒီလိုမျိုးထိုင်ပြီးတော့မှဝိရိယလေးနဲ့ပန့်ပိုးပေးထားတယ်။ နောက်ဝိရိယကအားထုတ်မဲ့စိတ်ကိုလည်းပဲပံ့ပိုးပေးပါတယ်နန္တရားဘက်ကသူကနှစ်ဖက်လုံးအားပိုးပေးတယ်အဲ့ဒါတော့ဒီကာယိကဝိရိယစေတသိကဝိရိယဆိုပြီးတော့ရုပ်ဝိရိယနာမ်ဝိရိယနှစ်ပေါ်နှစ်မျိုးလုံးကိုသူကအလွတ်လုပ်ပေးတယ်လုပ်ပေးတဲ့အခါကျတော့တတိဟာဝိပဿနာအားထုတ်တဲ့အခါမှာတတိနဲ့ဝိရိယဟာအခရာပဲနော် တမာရီနဲ့ပညာလို့အထက်ကိုပြောပေမဲ့အဲ့တမာရီနဲ့ပညာကသူတို့ကြီးပဲအထက်ကနေသွားပြီးတော့ခုယူလို့မရပါဘူးအောက်ကအခြေခံကဝိရိယကလေးနဲ့အာတင်ပြီးတော့မှခန္ဓာကိုယ်အနေထားလဲမှန်းအောင်လမ်းလျှောက်လဲလမ်းလျှောက်တာဖြစ်အောင်လို့စိုက်ပေးထားအစိုက်ပေးရအထုတ်ပေးရပါတယ်ပြီးလို့ရှိရင်တခါဒီ ထိုင်ချိန်မှာပဲဖြစ်ဖြစ်စဉ္ညာလျှောက်တဲ့ချိန်မှာပဲဖြစ်ဖြစ်အခြားချိန်မှာပဲဖြစ်ဖြစ်မှတ်တဲ့ခါမှာတတိကလေးမလွတ်အောင်ကလည်းထားရတယ်အဲ့ဒီတတိကလေးမလွတ်အောင်ကလည်းပဲဒီဝိရိယကလေးကနေနံတရားလေးကနေပြီးတော့မှအဲပေါ်လာသမျှကိုရှုပြအောင်တွန်းပေးရတယ်အဲ့ဒီခါမှာဝိရိတတိကနေပြီးတော့မှအာရခနော်အဲဖြစ်ပြသမျှမမေ့စေပြီးဆိုရတဲ့အတ္တမောဟဆိုတာက တွေးဝေမနေတော့ဘဲနဲ့အော်ဒါလေးကိုရုပ်ဒါလေးကိုနမ်းအားဒါလေးကဖောင်းတယ်ဒါလေးပိန်းတယ်ဒါလေးကဝင်လေးဒါလေးကထွက်လေးအော်ဒါလေးကတော့နော်စိတ်ကလေးတစ်ဖြည်းဖြည်းနဲ့ထမ်းပိုင်းလာတာပဲဒါလေးကတော့စိတ်ထွက်တာပဲရေလို့အဲ့ဒီလိုမျိုးလေးတစ်ခုချင်းတစ်ခုချင်းစီလို့မမေ့ဘဲနဲ့ပရိလေးစိတ်တဲ့ခါမှာလက်ကလေးနဲ့တလုံးချင်းတလုံးချင်းတလုံးချင်းဆွဲဆွဲပြီးတော့မှတ်တယ်လို့ကိုယ့်ရဲ့စိတ်ကလေးထဲမှာပေါ်လာသမျှလေးပစ္စုပန်တဲ့ပေါ်လာသမျှလေးကိုမှတ်တာပဲ နော်မှတ်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့နာမ်သဘောတရားရုပ်သဘောတရားပစ္စုပန်ခန္ဓာတွေကိုနော်အဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ထင်ရှားထင်ရှားပြီးတော့တွေ့လာတယ်ဟောတာဟာအာမိမိရဲ့ခန္ဓာတွေကိုစခီးထွက်ခြင်းလို့ပဲခေါ်ရတယ်ခီးထွက်တဲ့ခါမှာအဲတကယ်ခီးသွားတဲ့ခါမှာတွေ့သမျှတွေကိုမိမိတို့ကနော် ရှေ့ခေတ်တုန်းကတော့အဲဒီလိုတွေမရှိတော့မှတ်တမ်းကြီးတွေရေးကြရတယ်နော် ဒီနေ့ခက်ကတော့စာအုပ်တင်နေရေးမယ်နောက်ပိုင်းကျတော့ခက်တရားရင်းဖြစ်တော့ဒီနေ့ခက်ဆိုရင်ကင်မရာလေးတစ်လုံးနဲ့ပုံလည်းမှတ်တမ်းတင်ရတယ်နော်အဲစာတွေလည်းမှတ်တမ်းတင်လို့ရတယ်အကုန်လုံးမှတ်တမ်းယူခဲ့ရတယ်ဒါတော့မိမိတို့ခန္ဓာထဲမှာတွေ့တဲ့အခါမှာနော်တာမန်ချိန်မှာမတွေ့နေတဲ့ယုတ်တရားနံသဘောတရားလေးတွေကို အခုဝိရိယတတိတမာတိပညာတရားလေးတွေနဲ့ကြည့်တဲ့အခါကျတော့တွေးပြီးတော့မြင်လာတယ်မြင်လာတော့အော်ဒါကယုတ်ဆိုတာဒါပါလားနံဆိုတာဒါပါလားလို့အတိတရားလေးတွေပို့ပို့ပြီးတော့ရှင်းလာတယ် ရှင်းလာတော့ဟောဒီမိမိခန္ဓာကိုယ်ထဲမှာအခုခန္ဓာကိုယ်ထဲခီးထွက်လာတာအဓိကကတော့နော်တကယ်မှတ်တယ်မှာအဲတည်တည်ချာချာဒါကဘာလဲရလို့အဲငကိုတော့ကကြားဘူးတာစောစောလေးတုန်းကလေ့လာထားတာတွေကိုအခုတည်တည်ချာချာကိုယ်တိုင်ဝင်ကြည့်နေတဲ့အချိန်ရောက်ပါပြီဒါတော့စာတဲ့ကဟာကတော့စာသဘောတရားကိုယ်ပိုင်မဟုတ်သေးဘူးနော်စာတဲ့ကသဘောတရားကိုနားလည်အောင်ကတော့ဘသူကရှင်းပေးတယ်လဲဆိုရင်လုံနီးကင်နီးနားလည်အောင် နော်ဒါကိုပဲအလုပ်ပေးလို့ခေါ်တာအဲလုံနိကန်ဒီနားလည်အောင်ရှင်းပြတာကဆရာရဲ့တာဝန်နော်လုံနိကန်ဒီနားလည်အောင်ရှင်းပြတာဆရာတာဝန်ဒါတော့မိမိကအဲလုံနိကန်ဒီကို နားလည်ပြီဆိုလို့ရှိရင်အားထုတ်ရတာကယောဂီရဲ့တာဝန်နော်အားထုတ်ရတာကယောဂီရဲ့တာဝန်ဒါတော့တရားကနေအာထုတ်တဲ့အခါယောဂီကကြိုးကြိုးစားစားနဲ့အာထုတ်လို့သူ့ရဲ့အချိန်ရင့်ကျက်လာတဲ့အခါအချိန်အချိန် လုံလောက်တဲ့အားထုတ်မှုလုံလောက်တဲ့အချိန်တွေရောက်လာလို့ရှိရင်သူ့ရဲ့တည်တင့်တည်တဲ့တရားတွေကိုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပြပြပေးတာကဓမ္မရဲ့တာဝန်နော်ဓမ္မရဲ့တာဝန်အဲ့ဒီတော့ယောဂီကအဲ့ဒီနေရာမှာဓမ္မရဲ့တာဝန်နဲ့ကိုယ့်ရဲ့တာဝန်ငါရဲ့တာဝန်ပေါ့လေငါရဲ့တာဝန်ကအဲအမြဲမပြတ်တတိနဲ့စောင့်ရှုရမယ့်တာဝန်ငါရဲ့တာဝန်ဒါတော့အဲ့ဒီငါရဲ့တာဝန်လုပ်ရင်းနဲ့ဓမ္မရဲ့တာဝန်အရာပြပေးရမှာကိုကြိုကြိုပြီးတော့မမျောပါနဲ့ နော်တချို့ကဘာကြီးတွေ့မှလဲနော်ဘလူကြီးတွေ့မှလဲအဲခန္ဓာကိုယ်ကဘာတွေပြောင်းမှလဲနော်ဟာတချို့ပေါ့လိုက်ခြင်းတာဟာတချို့ကြတော့လည်းအမလီကောင်းကင်နဲ့ပြန်သလိုမျိုးသူများပြောတာတွေကြားဘူးတော့ဖြစ်မှလားဘယ်တော့ဖြစ်မှလဲနဲ့အဲ့ဒီလိုမျိုးသွားပြီးတော့စဉ်းစားနေတတ်တယ်ဒါတော့ဓမ္မကသူ့ချိန်သူရောက်ခါမှသူပြမဲ့လုပ်ငန်းကိုကိုကနေကြိုတင်ပြီးတော့သွားသွားမရှာနဲ့အဲ့ဒါရှာလို့လည်းမရဘူးရှာလေပိုဝေးလေလိုက်လေဝေးလေဒါကတန်လျက်လိုပဲနော်ဒါမိမိကလိုက်ဆံမလို့ဘူးမိမိတာဝန်လေးကိုမိမိလုပ်ရင် နော်ဓမ္မတာဝန်ကသူ့ဘာသာသူလာပြလိမ့်မယ်ဆရာတာဝန်ကတော့စောစောကနော်ယောဂီတွေကိုအလုပ်ပေးတရားတွေပြောလို့ပြပြီးပြီအခုလည်းပြောတော့မယ်ဒါတော့ဆရာတာဝန်ကနားလည်အောင်ပြောတယ်ယောဂီတာဝန်ကနော်တတိကလေးနဲ့စူးစူးဆက်ဆက်ရှုမယ်အေးအချိန်တန်လို့ရင့်ကျက်လာတဲ့အခါနော်တမာရီအားကောင်းလာတဲ့အခါကြလို့ရှိရင်တော့ဓမ္မကပြပါလိမ့်မယ်ဒါကယုတ်ပဲဒါကနံပဲဟောဒါကဝေဒနာခေါ်တယ်နော်ဒါကတင်ညာခေါ်တယ်ဟောဒါသင်္ခါရခေါ်တယ် နော်ဒါကတော့အော်ထိနာမိတာခေါ်တယ်ဒါကတော့ဝိသိကိစ္စခေါ်တယ်လို့သူ့ဘာသာသူသဘောလေးတွေထင်ရှားလိမ့်မယ်ထင်ရှားလို့ရှိရင် ကိုကအဲ့ဒီချိန်ခါမှာအော်ထင်ရှားတာကိုဘာမှအပူကိုစဉ်းစားတာမပါဘဲနဲ့ကိုယ့်ရဲ့တွေးတောကြံစားခြင်းမပါဘဲနဲ့ပေါ်လာတာလေးကိုပေါ်လာတဲ့တိုင်းလေးပဲမှတ်လိုက်ရတယ်ပထမပိုင်းမှာနော်ဝင်လေထွက်လေမှတ်တဲ့လူကဝင်တာထွက်တာလေးတွေ့နေလိမ့်မယ်ဖောင်းနာပိန်နာဗရဏာအာယုန်ထားမှတ်တဲ့လူကဖောင်းနာလေးပိန်နာလေးတွေတွေ့လိမ့်မယ်အဲ့ဒီချိန်ခါလေးမှာနော် ဖောင်းတာလေးနဲ့မှတ်တာလေးနဲ့တွဲပြီးတော့ပါသွားရမယ်ပိန်တာလေးနဲ့ပိန်ကက်ကလေးနဲ့အောက်ကိုပိန်ချသွားတာလေးနဲ့စိတ်ကလေးအတိလေးနဲ့တွဲပါရမယ်ဝင်လေထုလေပရဏာထားတဲ့ပုဂ္ဂိုလ်ကဝင်တဲ့အချိန်ကအစကစအဆုံးဒီကဝင်လေလို့မှတ်ရမယ်ဝင်လေကိုဝင်လေထုလေမှတ်တဲ့ပုဂ္ဂိုလ်ကနော်ဒီတွန်းကန်လှုပ်ရှားအဲပြီးတော့မှရွေရှားနေတဲ့သဘာဝကိုမိအောင်မှတ်ပါနော်ဝိပဿနာရှိတယ်ဆိုတော့ဝါယောတ္တပရမတ်ကိုမှတ်ရမှာဖြစ်ပါတယ် မိမိကတခါတည်းနဲ့ဝိပဿနာကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့ဝါယောဓာတ်ရဲ့တွန့်ကန်လှုပ်ရှားရွေ့ရှားအဲ့ဒီသဘောတရားကိုမိနေအောင်အာဝနဲ့မှဖော်ပြီးတော့မှတ်ပါနှာခေါင်းရုပ်ကြီးကို နော်တမင်္ဂလာဖော်မကြည့်ပါနဲ့ဒါကတမထလုပ်တဲ့ခါမှာဖော်ပြီးတော့ကြည့်တတ်တာပါဝိပဿနာကတော့ဝါယောဓာတ်ရဲ့တွန့်ကန်လှုပ်ရှားပြန်ကားနော်တွန်းတိုးထောက်ပံ့အဲ့ဒီသဘောလေးတွေကိုနော်ထင်ရှားရာ အပိုင်းမှာ မှတ်မှတ်သွားတာကိုဝိပဿနာခေါ်ပါတယ်ဒါတော့ဒီဝမ်ဘိတ်ဖောင်းတာပိန်းနဲ့မှတ်တဲ့ပုဂ္ဂိုလ်များကလည်းပဲဝမ်ဘိတ်ကြီးရဲ့နော် ပုံပန်းတရံကြီးကြွတာကြတာထက်ကြွပိန်တာဖောင်းတာထက်အဲ့ဒီတင်းတင်းတင်းတင်းပြီးတော့မှကြွကြွတက်သွားတဲ့သဘာဝရော့ရော့ရော့ရော့ပျော့ကျသွားတဲ့သဘာဝအဲ့ဒါလေးကိုအဓိကထားပြီးတော့စူးစိုက်ပါဘိုက်ပုံတရံကြီးကိုအာယုံနဲ့မှမှန်းပြီးတော့မကြည့်ပါနဲ့ဒီဘိုက်ပုံတရံကြီးကပုံတရံပညာကြီးတန်ထန်ပညာကြီးဖြစ်တဲ့အတွက်ကြောင့်မလို့မတတ်တာလို့ဒါလေးရင်အစာဘိုက်မှာတွဲရှူတာတတ်နိုင်ရင်စောစောကတည်းလို့ခွာပြီးတော့ဒီဖောင်းလိုက်ပင်လိုက်ဖြစ်နေတဲ့ဘိုက်ပညာကြီးရဲ့ နောက်ွယ်ကတကယ်ရှိနေတဲ့ပရမတ်ကိုအာယုံဆိုင်နေသမျှဆိုင်ပေးပါနော်အာယုံဆိုင်နေသမျှဆိုင်ပေးပါဆိုင်လို့ရှိရင်သူကလည်းပြလာပါလိမ့်မယ်ပြလာတဲ့အတွက်ကြောင့်မလို့အဲ့ဒီမြင်လိုက်တာဟာတကယ်ပရမတ်အစစ်ပါဘာလီလဲရယ်လို့လည်းမစဉ်းစားပါနဲ့စိတ်ထဲမှာထင်ရှားပြီးတော့နေတာလေးကိုပဲအတီကလေးကတ်လိုက်တာကိုမှတ်တယ်လို့ခေါ်ပါတယ်ဒါကြောင့်မိမိတို့အခု တရားထုတ်တဲ့အခါမှာတခုတတိထားမှာကယောဂီဟောင်းများဟာတရနေ့လောက်ထိုင်ပြီးရင် အရင်တုန်းကထန်ခဲ့ဘူးတဲ့အတွေ့ဟောင်းတွေကိုမျှော်လင့်တတ်တယ်ငါဘယ်တော့ကထန်တော့ကဘယ်အဆင့်ရောက်ခဲ့တာနော်အခုမရောက်သေးဘူးလားနော်ဟောတော့ကဆိုရင်ထန်လိုက်ရင်ငြင်ကနေနဲ့ဘာဝေဒနာမှမတက်ဘူးအခုစစ်ကလည်းလှုပ်တုံးခန္ဓာကိုယ်ကလည်းနာတော့အောင်တုံးတောင်းတော့အဲ့ဒီလိုကိုယ့်ကိုယ်ကိုယ်တွေဟိုတွေးတူတူတွေးတတ်တယ်နော်အောင်တာတောင်းတာနာရာဒီပလင်တရားပြပေးတာထွက်တာပြေးတာဒီပလင်စိတ်တ ानु ပဒနာကပြပေးနေတာစိတ်နော်စိတ်ကပြပေးနေတော့မိမိကတရားပြတာကိုတရားပြတယ်လို့မမြင်ဘဲနဲ့နော် ဒါကြီးကိုအပြစ်တင်နေရင်အဲ့ဒါတရားကပို့ပို့ဝေးသွားတတ်တယ်။အေးအဲ့ဒါကိုဘာလို့သွားပြီးတော့မျောနေဆိုအရင်အရင်တုန်းကအရင်အချိန်တွေတုန်းကရခဲ့ဘူးတဲ့အတွေ့အကြုံတွေနော်အနေအထားတွေကိုတခါတည်းသွားပြီးတော့လှမ်းခုံကြော်ပြီးတော့စစ်ကူးထဲမှာပုံဖော်တတ်တယ်အဲ့ဒါလိုလဲပုံမဖော်နဲ့နော်မထင်မရှားယုံနံများစဉ်းစားမရှိပြီတဲ့နော်ယုံနံတွေကိုလည်းစဉ်းစားပြီးတော့တကယ်ထင်ရှားတဲ့ပရမတ်ပစ္စုပန်ပေါ်တာကိုမရှိဘဲနဲ့ စစ်ကူးတွေထဲမှာပေါ်စစ်ကူးတွေထဲမှာဖော်လို့စစ်ကူးတွေထဲမှာပေါ်စစ်ကူးတွေနဲ့ရှုနေရင်တကယ်ဖြစ်နေတဲ့ပစ္စုပန်တက်တဲ့ဖြစ်နေတဲ့ယုံနာကတခြားအာယုန်နဲ့မှစစ်ကူးနေတာတခြားဆိုရင်ယောဂီကထိုင်ပြီးတော့နော်စိတ်ငြိမ်ငြိမ်နဲ့စစ်ကူးတာပဲဖြစ်လိမ့်မယ်အမြင်ကတော့ဘေးကကြည့်ရင်တော့မှတ်နေတယ်လို့ထင်ပေမဲ့ကိုယ်စိတ်တွေကမရှိတာတွေကိုပုံဖော်ပြီးတော့လဲနော်မရသေးတဲ့ဟာတွေကိုအတွေ့ဟောင်းနေငကိုယ်တော့ကရရှိခဲ့ဘူးတဲ့ဟာတွေကိုလည်းတွေးခေါ်မျှော်မြင်လိုချင်နေတတ်တာလည်းဖြစ်တတ်တယ်ထိုင်ရင်နဲ့လောဘဖြစ်နေတာဒါကြောင့်အဲ့ဒီလိုမဖြစ်အောင် ယောဂီအထူးသဖြင့်ယောဂီဟောင်းများကအရင်အရင်တုန်းကရရှိခဲ့ဘူးတဲ့အတွေ့အကြုံဟောင်းတွေကိုမစင်စားပါနဲ့အရင်တုန်းကမြင်ခဲ့ဘူးကြားခဲ့ဘူးတဲ့ဓမ္မထဲမှာတွေ့ခဲ့ဘူးတဲ့အတွေ့အကြုံတွေနော်အဲ့ဒါတွေကိုလည်းပုံမဖော်ပါနဲ့လောလောဆယ်နာရာနာရာတိဝေဒနာနုပဒနာတွေမှာရှိတယ်စိတ်ထွက်တယ်စိတ်ထွက်တယ်ဆိုတာစိတ်တနုပဒနာဓမ္မနုပဒနာတွေမှာရှိတယ်ဒါတော့ပစ္စုပန်တဲ့တဲ့အာယုန်ဒီနော်ဓမ္မကကောင်းတယ်မကောင်းတယ်မခွဲရဘူးအာယုန်ထင်ရှားမထင်ရှားပဲခွဲရတာနော်ထင်ရှားတဲ့အာယုန်မှန်သမျှရှိပါဆိုဆိုထားပါတယ် မထင်ရှားရင်တော့ primary object မှာနေပါဖောင်းနာပိန်နာသောလကောင်ဝင်လေထွက်လေမှာသောလကောင်စက်ကိုတင်းတင်းလေးကပ်ပေးထားပါနော်အဲတကယ်လို့ထင်ရှားတဲ့အာယုံဝေဒနာက ပေါ်တယ်နော်အဲတောင်းတာတင်းတာအောင့်တာက ပေါက်လာပြီဆိုတော့ဖောင်းပိန်သောလကောင်ထွက်ဝင်လေထွက်လေဝင်လေဖောင်းနေပိန်နာဟိုခဏထားပြီးတော့မှအခုလောလောဆယ်ပေါ်လာတဲ့တောင်းတင်းတာကိုရှုပေးပါစိတ်တွေ့တာပေါ်လာရင်စိတ်တွေ့တာရှုပေးနော် စိတ်ထွတ်တာကိုရှုတဲ့အခါမှာခတ်တင်းတင်းရင်းရင်းမြန်မြန်လေးမှတ်ပြီးပါထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်လို့ဒီလိုမှတ်ပြီးနော်အဲ့ဒီလိုတင်းတင်းရင်းရင်းလေးမှတ်ပြီးပြီလို့ပျောက်သွားပြီးမရှိတော့ဘူးရှင်းပြီဆိုရင်မူလကမ္မထံကိုပြန်လာပါအဲ့ဒီလိုနည်းနဲ့ရှုပေးရပါတယ်ဒါတော့အဲ့ဒီလိုမျိုးမှွေးနှောက်ပြီးတော့မှမိမိကနော်ပေါ်ရပေါ်ရကိုမလွတ်တမ်းရှုရှုလို့ရှိရင်ဒါယောဂီရဲ့တာဝန်ကြည်နေတာပဲယောဂီတာဝန်ကြည်ရင်ဟောဒီတရားကနေပြနေတဲ့တဘာဝတရားတွေကသူ့သူ့ဘာသာသူစက်တက်စက်တက်ပေါ်လာပါလိမ့်မယ် ဒါတော့ခန္ဓာခန္ဓာတဲ့ကိုမိမိတို့ကအလဲလာနေကြတယ်တတန်တရားလုံးကအလဲမသွားဘူးကြဘူးဒါတော့မိမိအနည်းဆုံးဖြစ်တဲ့ခန္ဓာတဲ့ကိုအလဲလာတဲ့အခါမှာဝိရိယတရားလေးတွေတော့တင်ထားရမယ်ခီးသွားတဲ့အခါမှာဝိရိယကိုတက်တက်ကြောကြထားသလိုနော်ခန္ဓာနယ်မြေတဲ့ကိုအလဲလာတဲ့အခါမှာလည်းဝိရိယတရားတင်ထားရတယ်ခီးထွက်တဲ့အခါတတိအမြဲတမ်းထားရသလိုအရာရာမမေ့အောင်မပြောက်အောင်နော်သွားမဲ့သွားမဲ့ခီးစဉ်တွေမပြောက်အောင်တတိထားရသလိုမိမိခန္ဓာတဲ့ကိုခီးထွက်လာတဲ့အခါမှာနော် ပေါ်လာတဲ့ယုံ nant တရားတွေကိုပေါ်တဲ့အတိုင်းလေးပဲတတိနှစ်မှတ်ဖို့လည်းရေးကြည့်ပါတယ်အေးအရာရာဟာစိတ်ပြန့်လွင့်ရင်ဘာမှမတွေ့တတ်ဘူးဒါကြောင့်မလို့စိတ်တည်ကြည်တဲ့တမာတိကိုလည်းတိုးတက်အောင်ကြိုးစားရပါတယ်မြင်လာတဲ့အရာလေးတွေကိုအဖြူအမဲ့တဲတဲကွဲကွဲပြားပြားသိနိုင်အောင် မှတ်နိုင်အောင်လည်းပဲပညာတရားလေးလည်းအရေးကြီးပါတယ်ဒါကြောင့်တတိယအဝိရိယရဲ့တတိယတမာတိရဲ့ပညာတရားရဲ့ဟာတကယ်ခီးထွက်တဲ့ခါမှာလည်းအရေးကြီးတဲ့အင်္ဂါရတွေဖြစ်တယ်လို့ ခန္ဓာတဲ့ကိုခီးတွက်တဲ့ခါမှာလည်းပဲကွဲကွဲပြားပြားယုံ nant တရားများသိရအောင်ဒီတရားလေးပါးကအရေးကြီးပါတယ်ဒါတော့မိမိတို့ကအမျော်တွေအတွေးတွေအကြောက်တွေကိုဘေးပယ်ထားပစ္စုပန်တက်တဲ့မျက်နှာလေးကိုနော်မြင်တဲ့အတိုင်းလေးမှတ်ပြီးတော့မှသွားလို့ရှိရင်မိမိတို့တရားဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင်မှန်းမသိရင်လာပါလိမ့်မယ်ဒါကိုမိမိတို့ကတတိကလေးနော် မလွတ်ပါစေနဲ့ဝိရိယကလေးကတော့ဘယ်တော့မှမပြော့ပါစေနဲ့ တတိမလွတ်ဘူးဝိရိယမပြော့ဘူးဆိုရင်တမာတိကပေါ်လာလိမ့်မယ်တမာတိငြိမ်လာပြီဆိုရင်ပစ္စုပန်အာယုံလေးဟာဘာပဲဆိုတဲ့ယုံနဲ့ကွဲပြားမှုကသူ့ဘာသာသူထင်ရှားလာတာပါနော်ဒါကြောင့်ယုံနဲ့တရားများကွဲကွဲပြားပြားမြင်လို့ထိုယုံနဲ့တရားတို့ရဲ့ဖြစ်ချင်းဖြစ်ချင်းသဘောတရားတွေကိုထင်လို့အနိစ္စဒုက္ခအနတ္တတရားများမြင်နေအောင်ကြိုးစားအထောက်ကြပါယောဂီသူတော်ကောင်းပေါင်းတို့နေခင်ပဲတရားရှိမှချက်တရားရှိမှရမယ့်အချိန်ရောက်ပါပြီ။ ဘုရားရှင်ကိုရောမြတ်ကြီးကဓမ္မပဒထဲမှာတပ်ပိသင်္ခါရာအနိစ္စတိယတာပညာယပတ္တိအထနိဗ္ဗန္တတိဒုက္ခေဧသမကောဝိတုဒ္ဓိယလို့ဒီလိုဂါထာတော်တစ်ခုနဲ့ရဟန်းတော်များကိုဆုံးမခဲ့တာရှိပါတယ်သဗ္ဗေသင်္ခါရအနိစ္စတိ လောကမှာရှိသမျှသော အလုံးသောသိရှိသမျှအရာဝတ္ထုမှန်သမျှတို့သည်သင်္ခါရအကြောင်းတရားကြောင့်ဖြစ်ပေါ်လာရတဲ့အကျိုးတရားများဖြစ်လို့သင်္ခါရတရားတွေကြီးပဲတဲ့သိရှိပဲဖြစ်ဖြစ်သိမဲ့ပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့ဟာကအကြောင်းတရားအခြေခံပြီးတော့ဖြစ်ရတယ်အကြောင်းတရားအခြေခံပြီးတော့ဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့အကျိုးတရားကြီးအကျိုးတရားကအကြောင်းတရားပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ကြောင့်သင်္ခါရတဲ့ ပြုပြင်ထားတဲ့ဟာရာသူတို့ဖြစ်ပေါ်အောင်လို့အကြောင်းတစ်ခုခုနဲ့ပြုပြင်ဖန်တီးပြီးတော့မှထောက်ပံ့ပေးထားတဲ့အရာကိုသင်္ခါရလို့ခေါ်ပါတယ်အဲ့ဒီတော့တရားရှိမှတ်တဲ့ပုဂ္ဂိုလ်များအနေနဲ့အဲ့ဒီသင်္ခါရတွေကိုမြင်အောင်လို့ရှိရတယ်ဒါတော့တရားရှိမှတ်တဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ဆိုတဲ့ရုပ်တင်နန်းတွေဟာသင်္ခါရတွေပဲအချင်းချုပ်ပြောမှဆိုရင်ကံစိတ်ဥဒုအာဟာရအကြောင်းတရား၄ပါးကြောင့်ပေါ်လာရတဲ့တရား နော်ကာစေဥဒ္ဒဝါဒတိဥသောအကြောင်းတရား၄ပါးကြောင့်ပေါ်လာရတဲ့ရုပ်ဖြစ်စေနာမ်ဖြစ်စေအဲ့ဒီတရားတွေဟာဒါသင်္ခါရအကျိုးတရားတွေတဲ့သင်္ခါရအကျိုးတရားတွေကိုကြည့်လိုက်မယ်ဆိုရင်ယုတ်တရားနံတရားယုတ်တရားနံတရားတွေကအကြောင်းပေါ်မှာအခြေခံပြီးတော့ဖြစ်တဲ့အကျိုးအဲ့တော့အဲ့ဒီအကျိုးတရားကြည့်လိုက်ပြန်တယ်လည်းပဲသူက တည်နေတာမဟုတ်ဘူးတဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေမိမိတို့ကမသိပေမဲ့တဘာဝကအဲ့ဒါနဲ့သွားနေတာအမတန်မြန်လွန်းသောမြန်ဆန်လွန်းသော အရှိန်ကြီးနဲ့သွားနေတာအဲ့တော့အဲ့ဒီသွားနေတဲ့အတွက်ကြောင့်မလို့မိမိတို့ရဲ့ခန္ဓာကိုယ်ဟာအဲ့ဒီသွားနေတာရဲ့အကျိုးဆက်ကြီးကို မြင်နေရတာရလာတဲ့ဘဝကြာလာသည်နဲ့မြအတွင်းထဲမှာရှိနေတဲ့ယုံနာဖြစ်ပြတဲ့သဘောတရားတွေကကြာညောင်းခဲ့ပြီကြာညောင်းခဲ့တော့အဲ့ဒီ ဖြစ်ပြနေတဲ့သဘောတရားစီကြောင်းကြီးအပေါ်မှာအမိပြုပြီးတော့ပါသွားတဲ့ဒီဥဒ္ဒဇယုတ်ကြီးကလည်းပဲတဖြည်းဖြည်းနဲ့ဟောင်းနွမ်းပြီးတော့မှအိုမင်းရဲ့လက္ခဏာတွေပြလာတာအိုမင်းချင်းရဲ့လက္ခဏာသဘောတရားတွေပြလာတယ်ဒါရမဲ့လားဆိုတော့မဟုတ်သေးဘူးယုံနာညွတ်သဘာဝအရာပစ္စည်းချင်းဆိုတဲ့နော်အဲပစ္စည်းပစ္စည်းရချင်းဆိုတဲ့ဗျာဒီသဘောယုံနာနဲ့ပစ္စည်းလိုက်တာနာကျင်ကက်ခဲမှုတွေဖြစ်တယ်နောက်ဆုံးအဆုံးသတ်ရတဲ့မရဏသဘောဒါတွေလည်းရှိနေတယ်ဒါတော့အဲ့ဒီအဲ့ဒီနေရာတွေကိုရောက်အောင် ပုတ်ပေးနေတာကတော့ဒီသင်္ခါရတွေပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေယန္နာတွေမရှိဘူးတဲ့ဒါကြောင့်မိမိတို့ခုယုံနာဝိပဿနာရှုတော့အဲ့ဒီဖြစ်ဖြစ်အစဉ်တန်းကြီးအပေါ်ကတော့ဥဒုဇယုတ်ကြီးကတော့နော်မြင်းနေရပေမဲ့အတွင်းထဲမှာတကယ်အစစ်အမှန်ရှိနေတဲ့ဖြစ်ဖြစ်အစဉ်တန်းကြတော့မြင်လို့မရဘူးမြင်လို့မရတာက စိတ်လွန်းလို့စိတ်လွန်းအားကြီးပြီးနှူလွန်းအားကြီးတော့ဒါမှမျက်စိနဲ့မြင်လို့မရဘူးတဲ့မြင်လို့မရတဲ့ခါကျတော့အဲ့ဒီ ဒီဖြစ်နေတဲ့အကြောင်းဖြစ်နေတဲ့အရာတွေကလည်းပဲအကျိုးတရားပေါ်မှာအခြေပြုပြီးတော့ဖြစ်နေရတယ်။နော်ဒွါရ6ပါးမှာတိုက်ဆိုင်တိုင်းအာယုံ6ပါးနဲ့တိုက်ဆိုင်တိုင်းမြင်းစိတ်ကြားစိတ်နားစိတ်စားစိတ်တွေဖြစ်နေတယ်။ဖြစ်နေတဲ့အခါကျတော့အဲ့ဒီဖြစ်နေတဲ့အခါဒီမှာအဘောကဥဒ္ဒဇယုတ်ကြတဲ့ဒီတိုင်းပဲသို့သောအတွင်းထဲမှာတကယ်အဆက်အမှန်ပစ္စုပန်ခန္ဓာလေးတွေဖြစ်တာကိုသတိမထားရင်မသိဘူး။မသိတဲ့အတွက်ကြောင့်မလို့မြင်းစေခဏကြားစေခဏ နာဇက်ခဏဇာဇက်ခဏထိဇက်ခဏတိဇက်ခဏဆိုတော့အဲ့ဒီဖြစ်ခိုက်ဖြစ်ခိုက်ဖြစ်ဆက်ဖြစ်ဆက်လေးတွေမှာမိမိကတတိထားပြီးတော့ကြည်ရတယ်။အဲ့ဒီလိုတတိထားကြည်လိုက်တဲ့အခါကျတော့တည်ငြိမ်တဲ့တမာရီနဲ့ကြည်လာတဲ့အခါကျတော့တရရိပ်တရရိပ်နဲ့နော်သူ့ရဲ့မူရင်းယုံနာတို့ယုံနာရဲ့သဘောတရားကိုလည်းသိလာတယ်။ဥပမာအားဖြင့်ကြားတယ်ဆိုလို့ရှိရင်နော်အတန်းနဲ့တောတာ द्वार လာပြီးတော့တိုက်တဲ့အခါကျတော့ကြာတိစိတ်ဖြစ်တယ်။ဩအတန်လာရကတတ္တယုတ်ပဲ နော်တတ္တယုတ်ကနေပြီးတော့မှနာတော့သောတာပတ္တရကိုလာပြီးတော့ထိတဲ့အခါကျတော့သောတာဒွါသောတာဝิญဉ်စိတ်ဆိုတဲ့ထိတိကြာတိစိတ်ဖြစ်တယ်ဒါတော့ကြာတိတဲ့စိတ်ကနန္တရားနော်လာပြီးတော့မှရက်ခတ်တဲ့အတန်ရဲ့ပြီးတော့မှသောတာပတ္တရရဲ့အဲ့ဒီနှစ်ပါးတဲ့ယုတ်တရားပဲလို့နားမှာဆင်ညာနဲ့မှာဆင်ခြင်မိတယ်အဲ့ဒီလိုဆင်ခြင်မိတဲ့အခါကျတော့အဲ့ဒီလိုမျိုးလေးများဆင်ခြင်မိလိုက်ရင်အတိတရားတွေမှာပေါ်လာရင်ဒါယုတ်နဲ့နာကွဲတယ်လို့ခေါ်ပါတယ်အတန်လာကကြမှာ အတန်လာကကြမှာသာလင်ကြားစိတ်ဖြစ်တယ်အတန်မလာခင်ကကြားစိတ်မရှိဘူးဒါကြောင့်မလို့မကြားခင်တုန်းကဒီကြားစိတ်မဖြစ်ဘူးအတန်လာကကြမှာသောတာဒွါရကိုတိုက်သောတာဒွါရကိုတက်ကမှသောတာဝိညာဉ်စိတ်ဖြစ်ဆိုတော့ဩစောစောကမရှိဘူးအခုရှိတယ်ရှိတဲ့အတွက်ကြားလိုက်တယ်ကြားလိုက်ပြီးတဲ့အခါကျတော့ကြားတဲ့ပြောတဲ့တန်ကလည်းပျောက်သွားတယ်ကြားတဲ့ကြားတာကိုသိတဲ့စိတ်ကလည်းပျောက်သွားတယ်လို့အဲ့ဒါလိုလေသိရိပ်မိလာတယ်ရိပ်မိလာတဲ့အခါကျတော့ စောစောကမဖြစ်သေးတဲ့ဟာတွေရှိတဲ့အတွက်ကြောင့်မလို့ဖြစ်လာတဲ့အတွက်ကြောင့်မလို့ဒါပထမစဖြစ်ခြင်းကိုသိလိုက်တယ်ဖြစ်ပြီးတဲ့အခါကျတော့တခါပြန်ပြီးတော့ပျောက်သွားတာပဲဒါကြတော့ပြစ်ခြင်းကိုသိလိုက်တယ်ဒါတော့မိမိတို့အာယုန်နဲ့ द्वार တိုက်ဆိုင်တဲ့ဒီအတိဝိညာဉ်စိတ်တွေဖြစ်တယ်လို့ယုံနေတာသဘောတရားကိုအကဲခတ်မိပြီးတော့ဒါတော့လာပြီးတော့ရက်ခတ်တဲ့အာယုန်ကလည်းပဲခဏနေပြီးပျောက်သွားတယ်နော်တိုက်တိုက်ပြီးရင်ပျောက်သွားတယ်အာယုန် द्वार တိုက်ဆိုင်မှုလို့ပေါ်လာတဲ့အတိစိတ်ကလည်းပဲတိပြီးရင်ပျောက်ပျောက်သွားတယ် အဲ့ဒီလိုမျိုးလေးတွေရိပ်မိရိပ်မိတိတိလာတဲ့ခါကျတော့ဒီယုံနဲ့နာကိုတိမိခြင်းဒီသင်္ခါရကိုတိတယ်လို့ခေါ်ပါတယ်လာပြီးတော့မှတိုက်ဆိုင်တဲ့အတန်းရဲ့နော်မိမိရဲ့သောတာဒွါရရဲ့အဲ့ဒီသောတာဒွါရနဲ့အတန်းနဲ့ရိုက်မိတဲ့ခါကျတော့တိစိတ်ဘောရရဲ့အဲ့ဒါတွေဟာယုံနဲ့နာမယ်တဲ့နော်တတ္တယုတ်ရဲ့သောတာပတ္တရေကယုတ်တရားတတ္တယုတ်နဲ့သောတာပတ္တရေနဲ့တိုက်ဆိုင်ပြီလို့အတိစိတ်သောတာဝိညာဉ်စိတ်ဖြစ်တာကနန္တရားအဲ့ဒီတော့အဲ့ဒီယုံနဲ့နာကိုအာယုန်နဲ့မှမိလိုက်လို့ရှိရင် အဲ့ဒီအတိဒီယုံနံကိုသိတယ်လို့ခေါ်ပါတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီယုံနံနဲ့ဒီယုံနံဖြစ်ပေါ်လာခြင်းအကြောင်းပဲဖြစ်ခြင်းမဟုတ်အတန်လာလို့ဒါလျင်နော်ကြားစိတ်ဖြစ်ရတယ်အတန်မလားကြားစိတ်မဖြစ်လို့အကြောင်းကိုလည်းသိတယ်အကျိုးကလည်းပဲကြားစိတ်ဖြစ်ပေါ်တာကိုလည်းသိတယ်အကြောင်းအကျိုးကွဲပြီးတော့သိတယ်ယုံနဲ့နံကိုလည်းပဲဒီလိုပဲသိလိုက်တယ်လာတဲ့တတ္တယုတ်ရှိလို့ဒါလျင်သောတာပတ္တရာကလက်ခံတယ်သောတာပတ္တရာကလက်ခံတဲ့အတွက်ကြောင့်မလို့သောတာဝိညာဉ်စိတ်ကသိရတယ် ဆိုတဲ့အခါကျတော့ကြည့်လိုက်တော့ဩတတ္တယုတ်နဲ့သောတာပတ္တရကယုတ်တရားသိလိုက်တာကနတ္တရားဒီလိုယုတ်နဲ့နာကိုလည်းသိတယ်အကြောင်းနဲ့အကျိုးကိုလည်းသိတယ်အကြောင်းအကျိုးကြောင့်ဖြစ်ပေါ်လာတဲ့ဒီစက္ခုဝိညာဉ်စိတ်ကလည်းပဲနော်ကြာကြာတည်မြဲဘူးတဲ့ခဏနေပြီးပြတ်သွားတာပဲဒါကြောင့်ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောတရားတွေရှိပါကလားလို့ဒီယုတ်ဒီနံကိုအတိကလေးဝင်ရင်ယုတ်နံယုတ်အတိယုတ် ယုံနံတို့အပေါ်မှာအဲ့ဒါလိုအတိကလေးဝင်အဲ့ဒါသင်္ခါရတွေကိုသိလာတယ်။ဘာဖြစ်လို့လဲဆိုရင်သင်္ခါရဆိုတာအမြင့်မပြတ်တလက်ဆက်ဖြစ်နေရတယ်။အကြောင်းကြောင့်ဖြစ်တဲ့အကျိုးတရား။ဒါတော့အဲ့ဒီမှာမမြဲတဲ့သဘောတရားလေးကိုစိတ်ထက်ကနေရိပ်မိပြီးတော့အကြောင်းတိုက်ဆင်းလို့ပေါ်လာတယ်။ပြီးတဲ့အခါကျတော့ပျောက်သွားတယ်။အကြောင်းတိုက်ဆင်းရင်ပေါ်လာတယ်။ပြီးလို့ချင်းပြက်သွားတယ်။ဒါတော့အဲ့ဒီလိုမျိုးဖြစ်ပြီးရင်ပြက်ပေါ်ပြီးရင်ပျောက်အဲ့ဒီလိုသွားတာလေးကိုရိပ်မိရိပ်မိတိတိလာတဲ့အခါကျတော့ဒီသင်္ခါရတွေကကြာကြာခိုင်မြဲတဲ့သဘောမရှိပါလားလို့ ရန်အာယုန်ထဲမှာကြာကြာကြီးမြင်ပါများတော့ရိပ်မိလာတယ်ရိပ်မိပါများတော့တတိထားတယ်တတိထားတော့ရိပ်မိတယ်ရိပ်မိပါများတော့သိလာတယ်အဲ့ဒီအတိကလေးကကြာကြာရင့်လာတဲ့ခါကျတော့အနိစ္စဉာဏ်ဆိုတဲ့သဘောမျိုးကိုပြောင်းလာတယ်။အဲကြောင့်တပ်ပိသင်္ခါရလုံးစုံသောကံစေဥဒ္ဒရာအကြောင်းတရား၄ပါးတို့ကြောင့်ဖြစ်ပေါ်လာရတဲ့ယုံနာအကျိုးတရားတို့သည်အနိစ္စမမြဲလေကုန်စွာတကားဤဒီဤကဲ့သို့နော်တရားကျင်ခါ၌ပညာယ ဝိပဿနာဉာဏ်ပညာဖြင့်ပတ္တိမိမိရဲ့ဉာဏ်မှာတည်တည်ချာချာနော်ထင်ထင်ရှားရှားတွေ့မြင်လိုက်ပါပြီအထာနိဗ္ဗတိတိဒုက္ခေအဲ့ဒီခါကြလို့ရှိရင်အဲ့ဒီလိုမျိုးသင်္ခါရတရားတွေကမမြဲဘူးဆိုတဲ့သဘောတရားလေးတွေကိုမိမိညာနဲ့မှထင်ရှားပြီးတော့ဖြစ်လာတဲ့အခါကြလို့ရှိရင်နိဗ္ဗာန်တတိတဲ့ဒီသင်္ခါရတွေကိုပဲမိမိကအခိုင်အမာနဲ့ငကိုယ်တော့ကထင်ထားခဲ့တာ ကိုကိုယ်တိုင်ဝိပဿနာဉာဏ်နဲ့ကြည့်လိုက်တော့မဟုတ်ဘူးဟေ့မမြဲကြဘူးဆိုပြီးတော့မှနော်ယုံနာရဲ့သဘောတရားအစစ်မှန်တွေကိုသိသိလာတော့ငကောတော့ကခိုင်တယ်မြဲတယ်ရေလို့ယူဆထားတဲ့ဟာတွေကတကယ်ဝိပဿနာနဲ့ဝိပဿနာဓာခွက်ကနဲ့မှထည့်ကြည့်လိုက်တော့မြဲတာခိုင်တာတခုမှမရှိဘူးမရှိတဲ့အခါကျတော့ तू ကဘာပဲဆက်ပြနေလဲဆိုယုံနံကိုကြည့်လိုက်မမြဲတာတွေတွေးရလိုက်ယုံနံကိုကြည့်လိုက်မမြဲတာတွေတွေးရလိုက်အဲ့ဒါလို့မမြဲတာတွေတွေးပန်တွေးပန်တွေးပန်များလာတဲ့အခါကျတော့ဒီ ကိုမကြိုက်တဲ့ကိုမလိုချင်တဲ့အနိစ္စသဘောကြီးဟာတခြားမဟုတ်ဘူးကိုခန္ဓာကြီးပဲကိုဘဝကြီးပဲကိုရဲ့ရုပ်တွေနာနေပဲဆိုတာသိတော့ငါရဲလို့ဖြစ်လာပြီးကြတဲ့ဒီလိုဆွဲလာတဲ့အဆွဲဟာအခုချိန်ကျတော့ဓာကြီးတွေနဲ့ဖောက်ဖွဲ့စည်းပေါင်းစည်းတိဆောက်ထားတာပါလားဓာတွေကြီးပဲဖြစ်နေတာဖြစ်နေပြစ်နေတာပါလားလို့သိလာတော့ဓမ္မတန်ဝေကဓမ္မအားဖြင့်ညင်းငွေလာတယ်ညင်းငွေတယ်ဆိုတာတခြားမဟုတ်ပါဘူးခိုင်နေမာတယ်ရဲလို့မှတ်ပြီးတော့ဆွဲထားတဲ့အဆွဲလေးကတဖြည်းဖြည်းနဲ့ တဏှာအစည်းလေးကပြဲလာတယ်လိုချင်မှုစိတ်ကလေးတွေပြဲလာတယ်ပျော့ပြောင်းလာတယ်ဟောတော့ကလည်းပြင်းပြထန်ထန်ကြီးမရှိတော့ဘူးဒါတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့တဏှာရဲ့လိုချင်မှုအဘက်ကပျော့ပြောင်းပြီးတော့ဓမ္မတန်ဝေကဘက်ကဓမ္မဘက်ကအတန်ဝေကဉာဏ်ရရလျာရအာရင့်တန်လာတဲ့ခါကျတော့နိဗ္ဗာန်တတိတဲ့အဲ့ဒီဖြစ်ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်မြင်ရတဲ့သဘောတရားလေးတွေအပေါ်မှာတနည်းဖြစ်ပြနေတဲ့ယုံနာသဘောတရားပေါ်မှာ နိဗ္ဗိတတိနိဗ္ဗိတဉာဏ်ရင့်တန်လာတယ်တဲ့နော်ဒီနေရာမှာနိဗ္ဗိတဆိုတာကလူတွေတနေရာရာမှာနေရလို့ကိုလူကျင်တာကိုတွေ့ကျင်တာတွေနဲ့မတွေ့ရလို့ပြင်းနေတဲ့ဒေါသနဲ့ပြင်းနေတဲ့ဟာမျိုးမဟုတ်ဘူးဆုံနေတဲ့သဘောနဲ့ပြင်းတဲ့သဘောမဟုတ်ဘူးယုံနာသင်္ခါရသဘောတရားတွေပေါ်မှာဖြစ်တာကိုအဖြစ်အပျက်ဒီမြင်ပြီးတော့အနေစာသဘောတရားတွေထင်ရှားလာတဲ့ခါကျတော့လိုချင်တတ်မှုမှုဆွဲလမ်းမှုအားတွေပြောပြီးတော့ဒီသင်္ခါရတရားကြီးတွေကိုနောက်ထပ်အဲ မလိုချင်မရချင်တော့တာဒါကိုနိဗ္ဗာန်ဉာဏ်လို့ခေါ်ပါတယ်ဒါတဖြည်းဖြည်းနဲ့ယုံနာနဲ့ရဖြစ်ဖြစ်ကိုကြည်ပြီးတော့ညှင်းငွေတဲ့ဓမ္မသံဝေကဉာဏ်ပါဘူးဒါကဒီဉာဏ်ပေါ်လာခြင်းဒီဒါဟာအနှုတ်လက္ခဏာမဟုတ်ဘူးဝိပဿနာနယ်ပယ်မှာညှင်းငွေခြင်းဆိုတာအမတန်ရင့်ကျက်လာတဲ့အစတမ်းမြင့်လာတဲ့ဝိပဿနာဉာဏ်မှာဒါတော့အဲ့ဒီဝိပဿနာဉာဏ်အားကောင်းလာလို့ရှိရင်နိဗ္ဗိဒလို့ခေါ်တဲ့ညင်းငွေတဲ့ဉာဏ်ဖြစ်တယ်အထနိဗ္ဗိဒတိဒုက္ခေတာအဲ့ဒီလိုမျိုးယုတ်တရားနံတရားတွေကိုရှုပါများလို့ ဖြစ်ဖြစ်တွေကိုမြင်ပြီးတော့ဟောဒီဖြစ်ဖြစ်နေတဲ့ယုံနာသင်္ခါရကြီးကိုရှင်ရွှင်ရွှင်နဲ့ဒါကိုပဲမြင်လို့ကြာလာတဲ့ခါကျတော့နောက်ပိုင်းကြာလို့ရှိရင်လွတ်ထွက်ခြင်းလာတယ်ဒီနယ်မြေဒီဒီဘဝဒီခန္ဓာသဘောတရားကြီးတွေကိုနောက်ထပ်ဆက်မလို့ခြင်းတော့ဘူးနော်အဲ့ဒါတော့မလို့ခြင်းတော့လွတ်ရလွတ်ရကိုသာလေမိမိကစစ်ကူအာတန်လာတယ်အဲ့ဒါတော့အဲ့ဒီလိုမျိုးစစ်ကူအာတန်လာပြီးတော့ဥပဒနာထဲမှာရုပ်တင်နာတွေကိုမိမိကပိုးပိုးပိုးပြီးတော့လွတ်ရလမ်းဘက်ကိုရှုလာတယ်အဲ့ဒီလိုရှုတော့အဲ့ဒီလိုမျိုး နော်တွန်းအားသည်ဘယ်ကိုပို့တယ်လဲလို့ဆိုတော့ညီငွေချင်းနိဗ္ဗာန်ဉာဏ်သည်အေတမေကောဝိသုဒ္ဓိယတဲ့အဲ့ဒီကနေလွတ်မြောက်ကြောင်းကိလေသာလွတ်မြောက်ကြောင်းရှိကိုတွန်းပို့ပေးတယ်ဒါတော့မိမိတို့အခုဝိပဿနာရှုတယ်ဝိပဿနာရှုတယ်ဆိုတာဟာအဲ့ဒီလိုမျိုးယုံနာသင်္ခါရတွေကိုတွေ့ပြီးတော့ယုံနာတွေဖြစ်ဖြစ်ကိုမြဲအိဋ္ဌာလက္ခဏာတွေထင်ဟောဒီအိဋ္ဌာလက္ခဏာထင်မှများတော့ယုံနာနေပေါ်မှာမတိကဲနှုံးကဆွလန်းတက်မြတဲ့သဘောတရားတွေတဖြည်းဖြည်းနဲ့ပြောအားနေပြီးတော့မိမိကဒီယုံနာရဲ့ ဖြစ်ဖြစ်ငြိမ့်တဲ့အအရာကိုပဲစိတ်ထက်မှာညွတ်ညွတ်လာတယ်နော်ဘဝအနေနဲ့သောလကောင်ခန္ဓာအနေနဲ့သောလကောင်ဒုစုံတရားသင်္ခါရကိုတတ်မဲ့မှုကနည်းလာတယ်ဒါဟာဝိပဿနာဉာဏ်ရဲ့ရင့်တန်မှုသဘောအဲ့ဒီဝိပဿနာဉာဏ်ရင့်တန်မှုသဘောဒီမဲ့ဉာဏ်ဘက်ကိုတွန်းပေးတယ်တဲ့ဒါတော့မိမိတို့ဒီအဲ့ဒီလိုမျိုးသင်္ခါရတွေကိုကြည်တိုင်းကြည်တိုင်းအိဋ္ဌလက္ခဏာထင်ပြီဆိုရင်ဧတမေကောဝိသုဒ္ဓိယဧတဤကဲ့သို့မြင်ခြင်းဤကဲ့သို့ အဲယုံနာသင်္ခါရတွေပေါ်မှာညင်းငွေညင်းငွေပြီးတော့လာတဲ့နိဗ္ဗာန်ဉာဏ်ဒီနိဗ္ဗာန်ဉာဏ်ဖြစ်လာပြီဆိုရင်အဲ့ဒါအတ္တမေကောဝိသုဒ္ဓိယဝိသုဒ္ဓိယကိလေသာတွေစင်ကြယ်ဖို့ရတဲ့မေကောလမ်းကြောင်းပဲတနည်းမိမိဟာအဲ့ဒီလိုတွေ့ပြီးမြင်ပြီးဆိုရင်တော့စင်ကြယ်ဖို့လမ်းကြောင်းပေါ်ကိုရောက်နေပြီကိလေသာတွေစင်ကြယ်ရာယုံနာသင်္ခါရတို့ဖြစ်ဖြစ်ချုပ်ငြိမ်းရာဖြစ်တဲ့စင်ကြယ်ရာပဲကိလေသာစင်ကြယ်ရာပဲနိဗ္ဗာန်ဘက်ကိုဥဒတ်နေပြီမိမိကဟောဒီလမ်းကြောင်းပေါ်မှာရှောက်နေပြီလို့ဒီလိုဆိုပါတယ် ဒါကြောင့်မိမိတို့ဒီဒီနေ့ဝိပဿနာရှုတဲ့အခါမှာတရားရှုတဲ့အခါတွေမှာဟောဒီယုံနာသင်္ခါရတွေကိုနံပါတ်1ကယုံနာသင်္ခါရမှသိအောင်မြင်အောင်ရှုရပါတယ်နော်ယုံနာသင်္ခါရဆိုတာဟာအဲယုံနာဆိုတာဟာဖြစ်ပြမြင်တဲ့သဘောတရားဖြစ်လို့ဒါဒုက္ခသစ္စာသဘောတရားကြီးဟောဒီဒုက္ခသစ္စာသဘောတရားကြီးဖြစ်ချင်းဖြစ်ချင်းသဘောတရားတွေကိုမလွတ်အောင်တတိကလေးကကကကပြီးတော့ရှုမှတ်ပြီးတယ်တတိဆိုပေမဲ့လည်းပဲတတိပညာ နှစ်ပါးလုံးပါပါတယ်တတိပညာနှစ်ပါးလုံးဆိုပေမဲ့လည်းပဲကာရကမဲ့ကငါးပါးလုံးနဲ့အလွတ်လောက်ရတာပါမနေ့ကပြောသလိုတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ပညာမဲ့ကနှစ်ပါးတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဆိုတဲ့သမာဓိမဲ့ကသုံးပါဤဤမဲ့ကငါးပါးဖြင့်ရှိမှတ်ပွားများနေတာ ဖြစ်ပါတယ်ဒါတော့ဤမဲ့ကငါးပါးဖြင့် ရှုမှတ်ပွားများနေတာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီရှုမှတ်နေတဲ့ဉာဏ်ဒီမေဃသစ္စာလို့ခေါ်တယ်။ဘာမေဃသစ္စာလဲဆိုရင်ဝိပဿနာမေဃသစ္စာပါဝိပဿနာမေလို့ခေါ်ပါတယ်။ဒါတော့အရှုခံယုံနာဖြစ်ပြနေတဲ့အရှုခံယုံနာတရားဒီဖြစ်ပြနေတာဖြစ်တဲ့အတွက်ဒုက္ခသစ္စာဟောဒီဒုက္ခသစ္စာကြီးကိုမြင်အောင်လို့အဖမှန်ထပ်ထပ်ရှုမှတ်ပွားများနေတာကဝိပဿနာမေမေဃသစ္စာဒါတော့ရှုကက်ရှုကက်ကလေးမှာဟောဒီယုံနာယုံနာလေးတွေကိုမြင်မြင်ပြီးတော့အာယုန်ထဲမှာထင်သွားပြီဆိုရင် မရှိဘဲထားရင်နော်မကြည်ဘဲထားရင်ဒီယုံနာဖြစ်ဖြစ်ကိုပစ္စုပန်ယုံနာဖြစ်ဖြစ်ကိုပဲတဏှာကဆွဲတာတဏှာကဆွဲတော့အခုဝိပဿနာရှုခက်ရှုခက်ကလေးကြတော့အခါတိုင်းကဆွဲနေကြတဏှာကဝင်ခွင့်မရတော့ဘူးဝင်ခွင့်မရတော့မြင်စဲခဏမှာဉာဏ်ကဥနေတဲ့အတွက်တဏှာကဝင်ခွင့်မရဒါတော့ယုံနာရဲ့ဖြစ်စဉ်ဖြစ်စဲခဏမှာဝိပဿနာမက်ကဥနေတဲ့အတွက်နော်ဝိပဿနာမက်ကမြင်ခိုက်ထိုမြင်ခိုက်မှာပဲတဏှာလည်းပဲ ချုပ်ခိုက်ပယ်ခိုက်ဖြစ်သွားတယ်။ဘာဖြစ်လို့လဲဆိုရင်ဝိပဿနာမဲ့ခင်ဝင်နေရင်ယုံနာဖြစ်ဖြစ်နေရမှာဝိပဿနာမဲ့ခင်ကတိနေရင်မကြည့်ပဲမရှုပဲထားရင်တဏှာကဝင်နေကြ။ဒါတော့ဝင်နေကြတဏှာဝင်လာလို့မရတော့တဏှာငြိမ့်တယ်လို့ခေါ်ပါတယ်တူ။ဒါကိုပဲသမုဒိယသစ္စာငြိမ့်တယ်လို့ဆိုလိုပါတယ်။သမုဒိယသစ္စာငြိမ့်တယ်ဆိုတော့ဒီတဏှာရှိတော့ကအဲဝိပဿနာမဲ့ခင်နေမဖြစ်တဲ့အချိန်မှာတဏှာတွေရှိတော့ကတော့ဟောဒီယုံနာဖြစ်ဖြစ်ကိုငါလို့ဆွဲတယ် ဒါတော့ဆွဲလမ်းမှုဥပါဒံနော်တဏှာတွေမပေါ်တော့ဘူးဥပါဒံတွေမဖြစ်တော့ဘူးဆိုရင်ထိုဥပါဒံကြောင့်နောင်ဘဝအနာဂတ်မှာနောင်အနာဂတ်မှာဖြစ်ပေါ်လာမယ်အကျိုးခန္ဓာတွေလည်းမဖြစ်တော့ဘူးဒါတော့ရှုခိုက်ရှုစဲမှာသမုဒယသစ္စာလည်းပယ်ပြီးသားနောင်အနာဂတ်မှာဖြစ်လာမယ်ဘဝအကျိုးဒုက္ခသစ္စာကြီးကိုလည်းပယ်ပြီးသားဖြစ်သွားတယ်တနည်းငြိမ့်ပြီးသားဖြစ်သွားတယ်ဒါတော့မိတို့မိမိတို့ရဲ့ဝိပဿနာရှုချက်တစ်ချက်အချက်တိုင်းအချက်တိုင်းမှာဒီလေးပါပါနေတယ်လို့မိမိတို့ သိရှိဖို့လည်းလိုပါတယ်နော် ရှုမှတ်နေတာကဝိပဿနာမဲ့မကသစ္စာအရှုခံယုံနာဖြစ်ဖြစ်အရှုခံယုံနာတွေကဒုက္ခသစ္စာထိုဒုက္ခသစ္စာကိုတည်စေခဏမှာမကသစ္စာဖြစ်နေတဲ့အတွက်ကြောင့်မလို့တဏှာဝင်ခွင့်မရဘူးတဏှာငြိမ့်နေတယ်တဏှာပဲနေတယ်အဲ့ဒါသမုဒိယသစ္စာကိုပဲခြင်းသမုဒိယသစ္စာကိုပယ်လိုက်တဲ့အတွက်သမုဒိယသစ္စာကနေပြီးတော့မှနောက်ထပ်ပေါက်ဖွာလာမဲ့နောက်ဘဝခန္ဓာဒုက္ခသစ္စာကမပေါ်လာတော့ဘူးငြိမ့်နေတယ်ရှုခဲရှုစေခဏမှာနိရောဓလည်းပါတာပဲ ဒါတော့မိမိတို့ရှူတိုင်းရှူတိုင်းတမာရိရပြီးတော့မှတမာရိရရနဲ့အာယုံကိုမိနေတဲ့အချိန်ခါမှာဤသစ္စာ၄ပါးတပြိုင်တည်းဖြစ်နေတယ်လို့အာယုံနဲ့မှမှတ်ထားကြပါဤကဲ့သို့နော်ယုံတဲ့တရားတွေကို မြင်နိုင်အောင်သိနိုင်အောင်လည်းပဲကြိုးစားပြီးတော့မှပွားများအထုတ်ပေးလိုက်ကြပါယောဂီသူတော်ကောင်းအပေါင်းတို့ဘေးရတာမီးတောက်နေတာထင်ကြောင်ရမီးမလောင်သေးဘူးအစိုးတကခံနေလို့ အဲ့ဒါမျိုးပဲဝိရိယတင်ပေးမှတခါတလေတမာတိမရောက်တတ်ဘူးဒါကြောင့်မိမိအခုစဉ္ညာအဲထိုင်ထိုင်တမာတိကနေပြီးတော့စဉ္ညာတမာတိကို ထိုင်တမာတိကနေစဉ္ညာတမာတိကိုပါအောင်တခါတည်းယူသွားကြပါနော်အဲ့ဒါအဲ့ဒါဆိုလို့ရှိရင်စဉ္ညာရောက်တဲ့ချင်းကြတော့လည်းပဲတမာတိကသူ့ဘာသာသူလက်အစဉ်တင်လေးစောင့်နေပြီးသားဖြစ်နေလိမ့်မယ်။ gain နော်နန္ဒခင်းနော်အလုပ်ပေးနာကြပြီးတော့အချင်းခါမှာအဲစဉ္ညာရှောင်းပြီးတော့စဉ္ညာကတော့ရှောက်တဲ့ခါမှာ ဒီမိမိတို့စောစောပြောတဲ့အရင်နေ့တွေကပြောတဲ့အတိုင်းပါပဲเนาะပထမပိုင်းမှာတလန်းတမလေးနဲ့မှတ်လိုက်အဲ့ဒါတော့စိတ်ကလေးနည်းနည်းလန်းသွားပြီဆိုမှเนาะတလန်းကိုနှစ်မှတ်ဒုမို့သုံးသုံးမှတ်စီမှတ်ပါမှတ်တဲ့ခါမှခြေလန်းကအဲသုံးမှတ်မှတ်လို့ရှင်เนาะခြေလန်းကိုကျဲကျဲကြီးမနေမဲ့နဲ့စိတ်စိတ်လေးနဲ့ဒါမှသုံးမှတ်လို့เนาะချလို့ရအောင်လို့ဒါတော့ခြေထောက်နှစ်ခုကဒီလိုရှင်းနေနောက်ကြီးတန်းတန်းကြီးထားတာပြောတာပုံမှန်ပဲဘေးတိုက်ပဲเนาะဒီလိုလန်းလိုက်ဒီလိုလန်းလိုက် အဲ့ဒါလိုလှမ်းတယ်လှမ်းတဲ့အခါမှာ तू ကကြဲကြဲကြီးလှမ်းလို့ရှိရင်သုံးမမှတ်လို့မရလို့သုံးမမှတ်ချင်တော့ခက်စစ်စစ်ကလေးလှမ်းလို့ဒီလိုပြောတာနော်ဒါတော့နမမှတ်တဲ့ပုဂ္ဂိုလ်များအထီးတော့သူပုံမှန်ခြေလှမ်းရပါသေးတယ်ဒါပေမဲ့အရန်ကြီးတော့ကျဲစရာမလိုပုံမှန်ခြေလှမ်းအဲနော်ကြွတယ်ချတယ်ဒီလိုလေးမှအဲကောင်းပါပြီနော်အဲ့တော့အဲလက်အနေထားတော့ကိုအစင်းသိတယ်လို့ပုံမှန်ကတော့လက်က6ကိုမှတ်ချင်တော့6ရဲ့လှုပ်ရှားမှုကိုမှတ်ချင်တော့ လက်တွေရနေရင်စိတ်ကလက်ကိုရောက်တယ်လို့များသောပြန်လက်ကလေးကိုရှိမှဒီလိုလေးနှစ်ခုထားတတ်တယ်။သို့မဟုတ်နောက်မှာပေါ့ကိုကြောနောက်ပိုင်းလည်းထားခြင်းထားပေါ့။တကယ်လို့ကိုယ့်လက်ကတခုခုကြောင့်ကိုယ်မှာယောဂအခြေအနေကြောင့်အဆင်မပြေရင်လည်းပဲအဆင်ပြေတဲ့ position လေးကိုတော့ထားပေါ့နော်။သို့တော့အရန်ကြီးလက်ကိုဟိုဘက်ဒီဘက်ရင်းဆွဲမနေပဲနဲ့ကိုယ့်ရဲ့စိတ်ကခြေထောက်ရဲ့ကြွမှုချမှုလှမ်းမှုပေါ်မှာပဲစိတ်ကိုပို့ပေးနော်အဲ့ဒီပုံမှာစစ်ကိုထားပြီးတော့လက်လှုပ်တဲ့လက်ကလှုပ်နေတဲ့အပေါ်ကိုစစ်ကိုမထားနဲ့ လက်ကဘာဖြစ်လဲလဲဆိုတော့ပုံမှန်အထားအနေထားကလက်ကိုဒီလိုရှေ့ကလေးမှာသလုံးနောက်မှာသလုံးဒီလိုထားတာကစစ်ကလှုပ်တဲ့ခြေထောက်ကိုပို့ရတာလွယ်သွားတယ်နော်ဒါတော့လှုပ်နေရင်လှုပ်နေတာနှစ်ခုရှိရင်လှုပ်တဲ့နေရာကိုစစ်ကရောက်ရောက်သွားတော့ဟိုဟိုဘက်ကလှုပ်တာရောက်လိုက်လက်ကလှုပ်တာရောက်လိုက်ခြေကလှုပ်တာရောက်လိုက်ဖြစ်မှာဆိုလို့နော်ဒါကြောင့်မလို့ဒီဟိုလက်ကိုဒီလိုပိုက်ထားကြတာနော်ဒီလိုပိုက်ရှင်ပိုက်နှစ်ခုထပ်ပြီးတော့အောင်ကိုယ့်ရဲ့ရှင်ထဲမှာထားရင်ဒါနောက်ကြောနောက်ကလေးမှာထားခြင်းထားမို့ကိုယ်အဆင်ပြေသလို ခုနပြောသလိုလက်မှာတချို့လက်မောက်ကြိုက်တဲ့ဟိုကြိုက်ဒီကကြိုက်ရင်တော့ကိုကကိုနေလို့အဆင်ပြေမဲ့အနေထားလို့ရပါတယ်သို့တော့စိတ်ကတော့ခြေထောက်ရဲ့လှုပ်ရှားမှုကိုစိုက်ပြီးတော့မှနော်ဒီဒီဘယ်လန်းနာညာလန်းနာကြွတာခြားတာကြွတာလန်းနာခြားတာအဲ့ဒါလေးတွေကိုပဲစိတ်ဆိုင်ပြီးပါနော်အဲ့တော့အဲ့ဒီလန်းတဲ့ခါမှာလည်းပဲအဲပြီးခဲ့တဲ့အစနေ့ကပြောသလိုခြေထောက်ရုပ်ပြင်းညက်ခြေထောက်ကြီးလှုပ်တာထက်နော်အဲတတ်နေလို့ရှိရင်ခြေထောက် ပညာယုတ်ကြီးကိုခွာပြီးတော့မှနော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ရွေ့ရှားမှုလှုပ်ရှားမှုဒီသဘောလေးတွေကိုစစ်ကစိုက်ပေးပါမရသေးလို့ခြေတော့ပုံတံပညာကြီးနဲ့တွဲပြီးတော့သွားတာကတော့အစာဘက်မှာတော့သွားမှာပါသို့တော်လည်းပဲငါတိရနားလေရမှာကဒီခြေတော့အယုတ်ကြီးမဟုတ်ဘူးခြေတော့ကြီးကြွအောင်နော်မအောင်ချလို့ရအောင်အတွန်းကတွန်းကန်ပေးနေစောစောကပြောတဲ့ပရမတ်သဘောနော်မပေးတဲ့သဘောရွေ့ပေးတဲ့သဘောချပေးတဲ့သဘောဆိုတာလေးတွေရှိတယ် တီးတန်ကြီးလည်းမျိုးလုံးကြီးနဲ့ကြည့်တယ်လို့မကြည့်နဲ့သူ့ဘာသာတမာလေးလေးစားရပြီးတော့ရွေ့တာလေးကိုစိတ်ဆက်ရင်းနဲ့သူ့ဘာသာသူဘယ်ဟာကဘာဘယ်ဟာကဘာလို့သူကအဖြေပေးလာလိမ့်မယ်ဒါတော့ကိုယ့်ဘက်ကတော့စိတ်ကလေးစိုက်ထားပေးမှုပဲเนาะအဲခြေထောက်ကြီးတစ်ခုတည်းကြီးပဲတောင်းတင်နေမှာဆိုလို့ခြေထောက်ကတော့ဂိတ်ပေါက်ပဲဂိတ်ပေါက်ပဲရှိသေးတယ်ဒီမှာဓာတ်ကဘယ်မှာတည်လဲဆိုခြေထောက်ဘက်မှာတည်တာကိုခြေထောက်မှာတည်တဲ့အတွက်ကြောင့်ခြေထောက်ကတော့ကြည့်ရမှာပေါ့သို့တော့အဖြေကခြေထောက်မဟုတ်သေးဘူးလို့ပြောတာနော်ခြေထောက်ကြည့်ရွေ့အောင် မလို့ရအောင်ရွှေ့အောင်ချလို့ရအောင်အတွင်းထဲကလှုပ်ပေးနေတဲ့သဘောလေးရှိတယ်လေအဲ့ဒီသဘောလေးကစိတ်ကလေးစိုက်ပေးရတယ်တမာဒီလေးနဲ့စိုက်ပေးတဖြည်းဖြည်းနဲ့အဲ့ဒီအဲ့ဒီသဘာဝလေးတွေ့လို့ရှိရင်အဲ့ဒီ6ထောက်ကြီးနဲ့အဲ့ဒီသဘာဝနဲ့အလိုလိုနေနဲ့ကြိုင်ကွဲသွားတာ6ထောက်မမြင်တော့ပဲအဲဓာတ်သဘာဝလေးတွေတစ်ခုပြီးတစ်ခုနော်အချိန်တိုင်းတော့မမြင်ဘူးပေါ့တမာဒီကောင်းတဲ့အခက်ကောင်းတဲ့အခက်ကလေးတွေတော့တောတောတောပြီးတော့မိတယ်နော်တောတောတောတောတွေ့တယ်ဒါတော့အဲ့ဒါလေးတွေကိုမိမိကအာယုန်နဲ့မှထားပြီးတော့ကိုယ့်အလုပ်က တမာရီနဲ့စိုက်ပြိုးဖို့ပဲလို့အဲ့ဒါလေးပဲမှတ်ထားပါနော်အဲ့ဒါဆိုရင်တကယ်သဘောတဘာဝရုပ်ပရမတ်တွေတွေ့ပါလိမ့်မယ် gain စတင်ပြီးတော့အထုတ်လို့ရပါပြီဗျာ